ရင်ဒီနေ့ဘယ်နှကြိမ်မြောက်ဖြစ်ပြီလဲဆိုတော့83ကြိမ်မြောက်ပါဗျာ83ကြိမ်မြောက်ဝိပဿနာလုပ်ပြီးတရား83ကြိမ်မြောက်ဝိပဿနာလုပ်ပြီးတရားကိုမဟောကြမနာကြကြသည်မီဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကိုဥစွာပထမရှိခိုးကြရအောင် တို့တရားနာပရိသတ်ပေါင်းသူတော်ကောင်းတို့ကလည်းဗုဒ္ဓရဲ့ဂုဏ်ရည်ကိုစမ်းအားရှိသလောက်စိတ်ဝယ်ထုံပြီးဗုဒ္ဓနုတ္တိဘာဝနာပွားများခြင်းနဲ့ယုတ်တိစွာနာယူကြအောင်ဆိုဗုဒ္ဓံနရာနရာသမောတရဏံဒိဋ္ဌတံပညာပရိပါစုတိယဝိဟတံဒါဂရံ အထာဘိကာမနရဒေဝဟိတဝန္တံဝန္တာမိကာဒုနိကမက္ကမနန္တညာနံနရာနရာသမောတရဏံလောကု လောကီနလီသောအစီဘွားကို လိုလာတောင်းတကြကုန်သောစိတ်ထာမြတ်သူနလူမြမတတဝါတို့ဤဇူဝေရလည်းဖြစ်တော်မူထသော ဒီတာတံလောကုလောကီနလီတော်မယိမ့်မယိုင်မြဲကိုင်လာသည်တမာဒိနေရှင်သောစိတ်တလည်းရှိတော်မူထသောပညာပရိပါဇုတိယသစ္စာလေးရတရားမြတ်ကို ထွင်ပေါသည်မြင်တတ်အရဟတမတိဟုသောပညာတန်ဆောင်သမိယောင်လည်းရှိတော်မူထသော ဝိဟတန္တာကာရံသစ္စာလေးရတရားမြတ်ကို ကွက်ကပိတ်ဘုံဉာဏ်မြင်တုံးအောင် ပြုဒပညာဝိဇာတိဟုသောအမိုက်တရားကိုရတမေဉာဏ်တန်လျက်ဖြင့်ပဲပြတော်မူပြီးထသော အထာဘိကာမလူ နတ်မြမာတတဝါတို့ဤအစည်းအပွားကို အလွန်လိုလားတောင်းတတော်မူထသောနရဒေဝဟိတာဝဟံလူနတ်မြမာတတဝါတို့အားလံပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကုန်အလုံးစုံသောဂုံတိန်တကောဇိတိန်ချန္တာကြုံငါရဆောင်တော်မူတတ်သော ကာရုဏီကံလူနာမြမတတ္တဝအမြတနာจิตကင် မာကရုဏာတော်ရှင်လည်းဖြစ်တော်မူထသော အကံသာတိယသပါရမီပုံညာနှင့်မနိုင်ရှင်အမနိုင်ရှင်သာသောသီလသမာဓိပညာဂုဏ်တကကြောင့်မြတ်တိအဖြစ်သို့ ရောက်တော်မူထသော အနန္တညာနံသဗိညုတညာနာဇာတာဆုံးပိုင်ကြမရှိသောညာတော်လည်းရှိတော်မူထသောတံဗုဒ္ဓံဒိုတိုဂုံရင်ဆုံးလင်းပေတရှင်တော်မြတ်ဖရာကိုအံတရားဟောတရားနာအမိမကောဖရာတပည့်တော်သည်ဝန္တာမိတတ္တယောကျောမှန်ဆွဲချိုး၍ ရှိခိုးကြောပါဤမြတ်စွာဘုရားသာဓုသာဓုသာဓုပါဗျာဒီနေ့ဦးဇင်းတို့သာသနာတော်နှစ်2565ခုเนาะသာသနာတော်နှစ်2565ခုနှစ် ကောသာတက္ကတိ1383ခုနှစ်ပြာဇူလာဇန်12ရက်ခရစ်နှစ်2022ခုဇန်နဝါရီလ23ရက်နေ့ပေါ့ဒုဒဂါကြီးတွေဒုမကြီးတွေရှိတော့12ရက်နေ့မှာဟောကြားအပ်တော်ဝိပဿနာအလုံးပင်တရား83ချိန်မြောက်ဝိပဿနာအလုံးပင်တရားကိုဟောကြားနာကြားကြရအောင်အဲ့တော့ဦးဇင်းတို့ဒီမှာ ဝိပဿနာလုပ်ပေးတရားနေနဲ့ဟောလာတာ83ချိန်တိုင်ပြီဒီလောက်ဆိုရင်တော့တို့တကားကြီးတွေကမကြီးတွေဒီတရားတော်တွေကိုအစဉ်လျောင်းပြီးတော့မိမိကိုယ်ပိုင်ဉာဏ်နဲ့တမဒိဋ္ဌိဉာဏ်နဲ့ထွန်းပေါက်သိမြင်အောင်ကြိုးစားနေရတုံးဆိုပေမဲ့ကျင့်စဉ်တစ်ခုအနေနဲ့တော့တို့တကားကြီးတွေတကမကြီးတွေဒါရင်ထဲကိုဒါ ထဲထဲဝင်ဝင်နဲ့ရောက်သွားပြီတနည်းအားဖြင့်ပြောမှဆိုဒီကျင့်စဉ်တွေကိုတော့တကယ့်ကိုဒီကျင့်စဉ်ခုနှစ်ပါးငါတို့တကယ်ကျင့်မှမှတဏှာကိုဆင်းရဲဒုက္ခကလွတ်မြောက်နိုင်တယ်လွတ်မြောက်နိုင်မယ်ဒီကျင့်စဉ်တွေကိုတော့ငါတို့မလွတ်တာမရှောင်တာကျင့်ကြံကြိုးကိုအထုတ်ရမယ်ဆိုတဲ့အတိညာတော်တို့တရားကြီးတွေတက္ကမကြီးတွေကဒါနှလုံးသားတွေကိုဒါရောက်ပြီလို့ဒီလိုတော့ဦးဇင်းတို့ယူဆရပါတယ်။ကဲကောင်းပြီအဲ့တော့ ဒီကျင့်စဉ်9ပါးပေါ့ဒါကိုဝိတ္တုဒ္ဓိ9ပါးလို့ဒီလိုလဲခေါ်တယ်ဘယ်လိုခေါ်လဲဆိုတော့ဝိတ္တုဒ္ဓိ9ပါးလို့ခေါ်ပါတယ်ဖေ။ဝိတ္တုဒ္ဓိ9ပါးဟောနံပါတ်1အနေနဲ့သီလဝိတ္တုဒ္ဓိဟောသီလဝိတ္တုဒ္ဓိဘိုင်းမှာဟောကိုခြင်းတရားတွေရှင်ယန်းများလဲရှင်ယန်းများနဲ့ထိုက်တန်တဲ့သီလလူယန်းလူတွေလဲလူတွေနဲ့ထိုက်တန်တဲ့လူယောဂီတွေလဲလူယောဂီတွေနဲ့ထိုက်တန်တဲ့သီလကိုဒါဖြည့်ကျင့်ကြရမယ်။ဒီနေ့အပြင်ပြောမယ်ဆို ကာယကံဝစီကံတွေကိုစောင့်စည်းကြရမယ်။ဟောသီလဝိတ္တုဒီပိုင်းအဲလိုသီလဝိတ္တုဒီပိုင်းမှာသီလတရားတွေကိုစင်ကြယ်ပြီးဆိုခဲ့ရင်စိတ်တဝိတ္တုဒီတစင်တက်ရ။ဟောစိတ်တဝိတ္တုဒီပိုင်းစိတ်အစဉ်မှာစင်ကြယ်တယ်ဆိုတာဘာစင်ကြယ်တာတော့និဝရဏအငြိကြီးတွေကင်းစင်တဲ့အတွက်ကြောင့်စိတ်ဓာတ်ကစင်ကြယ်နေတာ။အဲလိုစိတ်ဓာတ်စင်ကြယ်ရေးအတွက်အဲ့ဒါတမထကမ္မထန်တွေကိုတော့အာထုတ်ရတယ် အကြောင်းကတော့တာဥပ္ပဇာရအထာသမပတ္တိယောစိတဝိတုဒ္ဓိနာမဆိုတဲ့အတိုင်းဥပ္ပဇာရသမာနည်းနဲ့တကွာတော့သမာပတ်၈ပါးကစိတဝိတုဒ္ဓိအမိရအဲဒါကြောင့်စိတ်စင်မှာနိဝရဏအညစ်အကြေးတွေကင်းစင်ရေးအတွက်ဒီသမထကမ္မထာတွေကိုတော့ဒုဒကကြီးတွေတေကမကြီးတွေကမလွဲတာမကြောင်းသာအားထုတ်ရမယ်ဝိပဿနာကိုသွားခြင်းနေဆိုရင်အဲတမာရီရှိမှဟုတ်တိုင်းမှန်စွာမြင်မယ်တို့အတွက်ကြောင့်တမာရီထူထောင်ရမယ်စိတ်ဓာဝိတ္တုဒီပိုင်း ဘယ်လိုစိတ်တဝိတ္တုဘိုင်းကိုအောင်မြင်နေဆိုတဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီးတော့ဒိဋ္ဌိဝိတ္တုကိုကူးရဟောဒိဋ္ဌိဝိတ္တုဘိုင်းမှာစပြီးတော့ယုံနံပရမတ်တရားတို့၌ဉာဏ်မြင်စင်ကြယ်ခြင်းလို့ဆိုတဲ့အတိုင်းတို့ယုတ်တရားနန္တရားတိဟုသောပရမတ္ထဓာတ်သားတွေကိုဒါလက္ခဏာဓာတ်သားပြစ္စုပ္ပတ္တံပရဒ္ဒံဤအပြင်ပါမိမိတို့ကတကားတဲ့တမ္မာဒိဋ္ဌိဉာဏ်ပညာနဲ့တွင်ပေါက်သိမြင်ယထာဘုဒ္ဓဉာဏ်ရမယ်တလို့ပြောလို့ရတယ် ဒါကြောင့်မလို့ဒီဒိဋ္ဌိဝိတ္တုဒ္ဓိဖြစ်ရတဲ့ယုတ်တရားနန္တရားတွေကိုတစင်တက်ပြီးတော့ဒါသိစီရဟောယုတ်တရားနန္တရားတွေကိုမိမိကသိစီနာသိကဉာဏ်ရလို့ဒိဋ္ဌိဝိတ္တုဒ္ဓိနဲ့ပြည့်စုံပြီဆိုတဲ့သူတော်ကောင်းတယောက်တစင်တက်ပြီးခင်္ခာဝိဒနာဝိတ္တုဒ္ဓိကုရခင်္ခာဝိဒနာဝိတ္တုဒ္ဓိဆိုတာတက်ရိုက်ဘာသာပြန်ရင်တော့ယုံမမှုတွေကိုကျော်လွှားလွန်မြောက်တယ်ဘယ်မှာယုံလွှားမှုတွေကို ယုံမှမှုတွေကိုကျော်လွှားလွန်မြောက်လွယ်ပြီးတော့ကံနဲ့ကံရဲ့အကျိုးတရား၌ယုံမှမှုတွေကိုကျော်လွှားလွန်မြောက်သည့်ဉာဏ်မြင်ဤစင်ကြယ်ခြင်းပဲအဲတော့ကံနဲ့ကံကျိုးကိုကံနဲ့ကံကျိုးတရား၌ယုံမှမှုတွေကိုကျော်လွှားလွန်မြောက်တယ်ဆိုတာမိမိတို့ကကံနဲ့ကံရဲ့အကျိုးကိုဒါသိထားလို့ပေါ့ကံနဲ့ကံရဲ့အကျိုးကိုမှမိမိတို့ကမသိရင်ထိုကံနဲ့ကံရဲ့အကျိုးတရားပေါ်မှာယုံမှမှုဆိုတာတော့ဒကာကြီးဒကာမကြီးကျော်လွှားသွားဖို့ဒါခက်ခဲမှာပဲ အဲ့တော့ကံနဲ့ကံရဲ့အကျိုးပေါ်မှာယုံမမှုတွေကိုကြော်လောလွန်မြောက်နိုင်တယ်ဆိုတော့ကံနဲ့ကံရဲ့အကျိုးကိုမိမိတို့ကသိလို့အေးတော့သို့တော်လည်းပဲတာဝကဖြစ်တဲ့အတွက်ကြောင့်အကုန်မသိရင်တောင်မှဒစိတဒေတာအနေနဲ့တော့မိမိတို့ကကံနဲ့ကံရဲ့အကျိုးကိုနားလည်ရတယ်အဲ့လိုကံနဲ့ကံရဲ့အကျိုးကိုနားလည်ရတဲ့ခုနပစ္စယပရိကဉာဏ်အမိရတဲ့ပရိသသမုပ္ပါရှုခွက်အကြောင်းကျိုးဆက်နွယ်မှုကိုမိမိတို့ကရှုကြရတယ်အဲ့လိုအကြောင်းကျိုးဆက်နွယ်မှုကိုရှုလို့ပရိသသမုပ္ပါ ဒေသနာတော်ကြီးကိုကောင်းကောင်းနားလည်ပြီးပြည့်စရာပြိကဉာဏ်ရပြီဟောအကြောင်းကြောင့်အကျိုးဖြစ်တယ်အကြောင်းနဲ့ကင်းပြီးတော့ဖြစ်တဲ့အကျိုးဆိုတာတစုံတရာမရှိဘူးလို့ဒီလိုနားလည်ပြီးဆိုရင်အဲ့ကြတော့အဲ့ကံနဲ့ကံရဲ့အကျိုးတရားပေါ်မှာယုံမှမှုတွေကိုကျော်လာလွန်မြောက်နိုင်ပြီတနည်းအားဖြင့်ကင်္ကာဥဒနာဝိတ္တုတွေနဲ့ပြည့်စုံပြီလို့ဒီလိုပြောလို့ရတယ်အဲ့လိုပြည့်စုံလို့ညာတပရိညာနေမှာပေါ့တည်တည်တိတိုက်တဲ့ယုံတရားနန္တရား အကြောင်းတရားအကျိုးတရားတွေကိုသိပြီဆိုတဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီးတော့အာမက်ကမက်ကညနာတဒနာဝိသုဒ္ဓိဘိုင်ကူရဟောမက်ကမက်ကညနာတဒနာဝိသုဒ္ဓိဘိုင်မှာတော့မဟုတ်သည်မဟုတ်သည်၌ဉာဏ်မြင်ကြီးအစဉ်ကြည်ခြင်းဆိုတာဒါတို့တကကြီးတွေတကမကြီးတွေရင်းနှီးတဲ့စကားဆိုဝိပဿနာစပြီးဒီမှာအားထုတ်ရတာအဲ့တော့ရှေ့ကရှေ့ကယုတ်တဏ္ဍာတွေကိုသိအောင်ကြိုးစားတယ်အကြောင်းတရားကြိုးတရားကိုသိအောင်ကြိုးစားတဲ့အပိုင်းကဝိပဿနာရှုနိုင်ရေးအတွက်ဝိပဿနာရဲ့အရှုခံအာယုန်တွေကိုသိအောင်ကြိုးစားတဲ့အပိုင်း ဟောခုဒီမက်ကမက်ကကျွန်တော်ဒသနာဝိသုဒ္ဓိပိုင်းရောက်တော့မှစပြီးတော့အဲ့ဒီမှာမိမိသိသိထားတဲ့ယုတ်တရားနန္တရားအကြောင်းတရားအကျိုးတရားဆိုတဲ့ပရမတ္ထဓာတ်သားတွေကိုလက္ခဏာကြီးသုံးတယ်တင်ပြီးတော့အဲ့ဒါမှာဝိပဿနာရှုတာဒါကိုဝိပဿနာဉာဏ်ဒီကစပြီးတော့ဝိပဿနာရှုပါသုံးသပ်နိုင်ပြီသင်္ခါရဓမ္မလေးကိုအဲ့လိုရှုပါသုံးသပ်နိုင်လို့သမတ္တဉာဏ်နဲ့ဥရိယပြနဲ့အနုပိုင်းတိုင်အောင်တော့ဒါမက်ကမက်ကဉာဏတတနာဝိတုဒ္ဓိ ပြီးတဲ့အခါကျတော့မှတဆင့်တက်ပြီးတော့တကားတဲ့အဲ့ဒီဥဒယပယညာအနုပိုင်းကနေပြီးတော့ယူပသုံးသပ်လိုက်လို့ဥပကိလေသာတွေကိုလည်းကျော်လွှတ်လွန်မြောက်နိုင်ခဲ့မယ်ဆိုရင်ဝိပဿနာဉာဏ်တွေကရင့်ကျက်လာလို့ဥဒယပယညာအရင်ပိုင်းကိုစကူးပြီးဆိုကြစို့အဲဒီဥဒယပယညာအရင်ပိုင်းကနေစပြီးတော့ဟိုအထက်အထက်ဖြစ်တဲ့ဝိပဿနာဉာဏ်นี่ပင်္ဂဉာဏ်ဗယဉာဏ်အာရိနဝဉာဏ်နေဗိဒဉာဏ်မောဇိတုကမြဉာဏ်ပရိသင်္ဂဉာဏ်သင်္ခါရုပကဉာဏ် အဲအနုလောမဉာဏ်တိုင်အောင်တော့ဒီဝိပဿနာဉာဏ်တွေကိုတော့ပရိပဒဉာဏတတနာဝိတုဒ္ဓိကျင့်တဲ့ဉာဏ်မြင်စင်ကြခြင်းကျင့်တဲ့ဉာဏ်မြင်ဒီစင်ကြခြင်းဟောဒီအပိုင်းမှာဉာဏ်မြင်ကကျင့်တဲ့ပုံမှာဒုလောဒုလောနဲ့ဒီကျင့်တဲ့ကတော့မှန်ဤဒီကျင့်တဲ့ကတော့မှားဤလို့တန်တရားမရှိတော့ဘူးတနည်းအားဖြင့်ကျင့်တဲ့အပေါ်မှာပိုင်ပိုင်နိုင်နိုင်ဆုံးဖြတ်ချက်ချနိုင်ပြီတဲ့ဟောကျင့်တဲ့တွေကိုအကျင့်တဲ့တွေကိုပိုင်ပိုင်နိုင်နိုင်ဆုံးဖြတ်ချက်ချသွားနိုင်ပြီ မှန်မှန်ကန်ကန်နဲ့အဲ့ဒါကိုတော့ဒါပရိပဒညနာတတနာဝိတုဒ္ဓိလို့ဒါလိုခေါ်တယ်။ဟောပြီးတဲ့အခါကျမှတဆင့်တက်ပြီးတော့ညနာတတနာဝိတုဒ္ဓိဟောညနာတတနာဝိတုဒ္ဓိပိုင်းကတော့အောက်ကဖြစ်တဲ့ခုနမကမကညနာတတနာဝိတုဒ္ဓိပိုင်းပရိပဒညနာတတနာဝိတုဒ္ဓိပိုင်းတွေကိုစနစ်တကျရှုပါသုံးသပ်နိုင်တဲ့အတွက်ကြောင့်ရင်းချက်တဲ့ဝိပဿနာဉာဏ်ရဲ့ဇုံမမဉဏ်ဘုံဉဏ်ပေါ်မဲ့ပြစ္ဆဝခဏဉာဏ်ပေါ်မဲ့ ထိုရင့်ကျက်တဲ့ဝိပဿနာဉာဏ်ရဲ့အစုံကုဏမဉဏ်ပူဉဏ်ပြစ္ဆောကနာဉာဏ်နဲ့အထုသဖြင့်မဉဏ်ပူဉဏ်နဲ့နိဗ္ဗာန်ကိုအောင်ပြုနိုင်ခဲ့ရင်ဒါဉာဏတတနာဝိတုဒ္ဓိကိုဒါရောက်ပြီရပြီလို့ဒီလိုပြောလို့ရတယ်အဲ့တော့ဉာဏတတနာဝိတုဒ္ဓိဆိုတာတော့နိဗ္ဗာန်ဉာဏ်မြင်ခဲ့စင်ကြယ်ခြင်းပဲအဲဒါကြောင့်မလို့အဲ့ဒီနိဗ္ဗာန်ကိုလိုလားတောင်းတကြဂုံတော်တဏှာဥစဉ်ရဲ့ဒုက္ခမှာလွတ်မြောက်လိုကြတဲ့သူတော်ကောင်းနိုင်သူတော်ကောင်းနိုင်ဟာဒီဉာဏတတနာဝိတုဒ္ဓိနဲ့ပြည့်စုံနိုင်ရေးကို ဒါကြိုးစားကြရမှာဖြစ်တယ်အဲလိုညာနာတဒနာဝိသုဒ္ဓိနဲ့ပြည့်စုံနိုင်ရေးအတွက်ဒီဝိသုဒ္ဓိခုနှစ်ပါးကို အစဉ်အတိုင်းဒီလဝိသုဒ္ဓိကစဒီလဝိသုဒ္ဓိကစပြီးဖြည့်ကျင်းကြရမယ်လို့ဒါလိုကိုစီကိုစီတို့တက္ကကြီးတွေတက္ကမကြီးတွေသဘောပေါက်ထားရမှာဖြစ်တယ်ကောင်းပြီအဲ့တော့အဲ့လိုညာနာတဒနာဝိသုဒ္ဓိနဲ့ပြည့်စုံရေးအတွက်ဒီလဝိသုဒ္ဓိကစပြီးတော့စေတဝိသုဒ္ဓိဒိဋ္ဌိဝိသုဒ္ဓိဒါလိုစဉ်တိုင်းရှုပါသုံးတတ်ရအဲ့တော့ဦးဇင်းတို့ဟောလက်စကတော့အခုဒိဋ္ဌိဝိသုဒ္ဓိဘိုင်းပေါ့ သို့တော်ကင်္ကာဥဒနာဝိသုဒ္ဓိကိုတော့ဦးဇင်းတို့ဒိဋ္ဌိဝိသုဒ္ဓိဘိုင်းမှာယုတ်တရားနန္တရားတွေကိုဦးဇင်းတို့သိသိပြီးတဲ့အခါကင်္ကာဥဒနာဝိသုဒ္ဓိဘိုင်းကိုဒါဟုတ်ကဲ့ပြောခဲ့ပြီးပြီအဲကင်္ကာဥဒနာဝိသုဒ္ဓိဘိုင်းပြီးမှပြန်ပြီးတော့ဒိဋ္ဌိဝိသုဒ္ဓိဘိုင်းကလက္ခဏာရတ္တပစ္စုပတ္တံပဋ္ဌာန်ကိုရှုပွားသုံးသပ်ရင်တော့ပို့ပြီးတော့ယောဂီသူတော်ကောင်းတွေရဲ့အသိဉာဏ်မှာဒါတန်ရှင်းနေဒါကြောင့်မို့လို့ဒိဋ္ဌိဝိသုဒ္ဓိဘိုင်းထဲမှာအကျုံးနဲ့လက္ခဏာတ္တပစ္စုပတ္တံပဋ္ဌာန်ကိုဦးဇင်းတို့ဟောနေနာနေကြတာ အဲ့ဒါဘယ်ရောက်သွားပြီလဲဆိုတော့ခန္ဓာ၅ပါးနိအပြင်ဦးဇင်းတို့ဟောတော်လိုက်တာရူပခန္ဓာပိုင်းရခဏရတပိစုပဋ္ဌံပဋ္ဌံဝေဒနာခန္ဓာပိုင်းဝိညာဉ်နဲ့ခန္ဓာပိုင်းဝေဒနာခန္ဓာပိုင်းသိညာခန္ဓာပိုင်းပြီးပြီဟောသင်္ခါရခန္ဓာပိုင်းသင်္ခါရခန္ဓာပိုင်းမှာလည်းဦးဇင်းတို့သင်္ခါရခန္ဓာထဲမှာဂျုံဝင်တဲ့ဟိုးဖတ်တာကနေစပြီးတော့ဖတ်တာစေရနာဟောနောက်တစ်ခါဧကဂရဒါတွေပြီးခဲ့ပြီးခဲ့တော့ဒီတစ်ပတ်တော့ဦးဇင်းတို့အဲသင်္ခါရခန္ဓာထဲမှာအကျုံးဝင်တဲ့ ဒါဇီဝိတဆိုတာကိုစပြီးတော့ဒါလေ့လာကြရအောင်လက္ခဏာရတ္တပစ္စုပတ္ထံပတ္ထံအဖြစ်ဒါဇီဝိတဆိုတာတော့ဦးဇင်းတို့ဟိုးရှိတုန်းကရူပခန္ဓာဘိုင်းမှာရူပခန္ဓာဘိုင်းမှာလည်းပဲဒိုဇီဝိတနဲ့ပတ်သက်လို့တော့ဦးဇင်းတို့ဒါဟောခဲ့နာခဲ့ကြတာပေါ့အဲ့ဒါကတော့ယုတ်ဇီဝိတအခုဟောကြနာကြမှာကတော့သင်္ခါရခန္ဓာထဲမှာအကျုံးဝင်တဲ့စေတသိက်50နှလုံးတွေကဝေနာတင်ညာမှ ကျွင်းသောစေတသိက်90ထဲမှာအကျုံးဝင်တဲ့သင်္ခါရခန္ဓာတဲကအဲ့ဒါဇီဝိတာကိုနန်ဇီဝိတာလို့ခေါ်တာပေါ့အဲ့နန်ဇီဝိတာဇီဝိတိန်တွေကိုယနေ့ဒါလက္ခဏာဓာတ်တာပြစ္စုပ္ပတ္ထပဋ္ဌာန်အပြင်လေ့လာကြရအောင်အဲ့တော့ဇီဝိတရဲ့လက္ခဏာဥစွာပဏ္ဏမလက္ခဏာဘယ်လိုသဘောရှိတုံဆိုအတံပြုတ်တဓမ္မနံအနုပါလနာလက္ခဏာဇီဝိတိန္ဒရိယံတဲ့ဟောဒါ ဇီဝိတလက္ခဏာပေါ့တံပယုတ်တဓမ္မာနံအနုပါလနာလက္ခဏာဇီဝိတိဏရိယံဆိုတော့တံပယုတ်တဓမ္မဆိုတာအတူတကောကရှင်တွဲပြီးတော့ဖြစ်တာကိုဒါတံပယုတ်တဓမ္မလို့ခေါ်တယ်အဲ့တော့ဦးဇင်းတို့နန္တရားတွေဒီအာသူတို့ဖြစ်တဲ့အခါမှာဒါအတူရှင်တွဲပြီးတော့စေတသိက်စေတသိက်ထဲမှာလည်းဆာယဆာယစိတ်တက္ကနာအတိုင်း စေတသိက်တွေအတူရှင်တွဲပြီးတော့ဖြစ်ကြတာပေါ့အဲ့ဖြစ်တဲ့အထက်မှာဒီမှာတံပြုတ်တာဓမ္မအဲ့ဒီဇီဝိတလို့ခေါ်တဲ့သက်ဆောင်ဓာတ်ကလေးနဲ့တူတကဝရှင်တွဲပြီးတော့ဖြစ်တဲ့ဇီဝိတဆိုတာရှိတယ်အဲ့ဒီဇီဝိတကသူနဲ့အတူရှင်တွဲပြီးဖြစ်တဲ့တံပြုတ်တာဓမ္မအမိရတဲ့ဒါဒီနန္တရားတွေပေါ့အနန္တရားတွေကိုသူကစောင့်ရှောက်တယ်အဲ့တော့ဒီနေရာမှာပေါ့ဇီဝိတနဲ့ပတ်သက်လို့ဒကာကြီးတွေဒကာမကြီးတွေဒီလက္ခဏာလေးမသွားခင်ဒီမှာတံပြုတ်တာဓမ္မ တံမြုပ်တဓမ္မအတူရှင်တွဲဖြစ်တယ်ဆိုတဲ့လို့ကြောင့်ယုတ်တရားကသူကအလိုလိုဖယ်ကျင်ပြီးသားဖြစ်သွားတယ်ယုတ်တရားဒီသူကတံမြုပ်တာထဲမှာအကျုံးမဝင်ဘူးသို့တော်ဦးဇင်းတို့အချို့ချို့နေရာမှာတော့ဒီအိန္ဒိယပစ္စည်းတို့လို့ပေါ့လေအဲ့မှာတော့ဦးဇင်းတို့ဒီနန္တရားကကြီးသူပြုတဲ့သဘောမျိုးလေးတော့ရေးထားပြီတကယ်တော့နန္တရားဒီသူကဘင်ခတ်ရောက်သွားလို့ရှိရင်ဘင်ဆိုတာပြက်တဲ့ခိုက်ပေါ့ ဥပတ်လည်းဖြစ်မယ်ပြီးတော့ထီဆိုတဲ့တီမယ်ပြီးတဲ့အခါကျဘင်ဆိုတဲ့ပြက်မယ်သူကမပြက်ခင်အတွင်းပဲသူကဆောင်းရှောင်းနိုင်တာအဲပြက်ပြီးသွားရင်သူဒီမဆောင်းရှောင်းနိုင်တော့အဲ့လိုပဲဦးဇင်းတို့ဒီရုပ်တရားကြတဲ့အခါကျတော့နန္တရားနဲ့အတူဖြစ်ခဲ့တဲ့ဆိုခဲ့ရင်သူကနန္တရားတဲ့အတ္တတန်းကရှည်တော့သူကကြံခဲ့မှာသူ့ကိုတကြောင်မလို့နန္တရားကို နန္တရားကဒီယုတ်တရားကိုသူကဆောင်းလျှောက်တတ်တဲ့သဘောတော့ဒါမရှိဘူးလို့ဒါလို့တတိကြလဲဒုဒကကြီးဒုဒကမကြီးတွေကဆုံးဖြတ်ချက်ချပြီးနားလေကြရမယ်။ကောင်းပြီရိုက်တော့ဒီမှာကဟိုသင်္ခါရခန္ဓာထဲမှာပါတဲ့ဇီဝိတဖြစ်တဲ့အတွက်သူဒီသူနဲ့အတူတကွရှင်တွဲပြီးဖြစ်တဲ့နန္တရားတွေကိုပေါ့သူကဆောင်းလျှောက်တယ်လို့ဒါလို့ဥစွာပထမမှတ်ရ။ဒါကြောင့်မလို့တံပယုတ်တဓမ္မနံအနုပါလနာလက္ခဏံဇီဝိဒိဏရိယံ ဟောဇီဝိတ္တနေဆိုတာတဲ့တံပယုတ်တာဓမ္မအမိရတဲ့တံပယုတ်တရားတွေကိုစောင့်ရှောက်ခြင်းသဘောတဲ့ဟောတံပယုတ်တရားတွေကိုစောင့်ရှောက်တယ်အဲ့တော့စောင့်ရှောက်တယ်ဆိုတဲ့အပိုင်းမှာဘလို့စောင့်ရှောက်တာတော့ဆိုတော့ဟိုးဦးဇင်းတို့ရှေ့တုန်းကလည်းပဲဒီအပိုင်းလေးကိုနည်းနည်းလေးတော့ပြောခဲ့ဘူးတာပေါ့လေအဲပြောခဲ့ဘူးတယ်သို့တော့ဒီမှာလည်းထပ်ပြီးတော့ဒါဟိုနည်းနည်းပြန်ပြီးတော့ပြောကြရအောင်ပြောကြအောင်ဆိုတော့သူကဘာနဲ့ပမာတူတော့ဆိုတော့ဇီဝိတက သူနဲ့အတူရှင်တွဲဖြစ်တဲ့တန်ပြုတ်တရားတွေကိုစောင့်ရှောက်တယ်ဆိုတာတဲ့ဥမာနဲ့ပြောကြဆိုဆိုရင်အဲ့ဒါရေကဗရုံမာကြာတွေကိုစောင့်ရှောက်တယ်လို့ပဲအဲ့တော့ရေကဗရုံမာကြာတွေကိုစောင့်ရှောက်တယ်လို့ပဲဆိုတော့ဇီဝိတကစောင့်ရှောက်တယ်ဆိုတော့သူကဖြစ်စေတာလည်းမဟုတ်ဘူးသို့တော့ဖြစ်လာတဲ့အရာဝတ္ထုတစ်ခုကိုသူကမပြည့်စည်အောင်သူစောင့်ရှောက်ပြီးတာတနည်းအားဖြင့်တီအောင်စောင့်ရှောက်ပြီးနေတဲ့သဘောပဲအဲ့တော့တီအောင်ဆိုတော့ကဘလို့တီအောင်လို့ဆိုတော့သူ့ရဲ့တက်တန်းရှိသလောက်ပဲ တက်တန်းရှိသလောက်ပဲအဲ့တော့ဆိုလိုရင်းကဆိုကြပါစို့နန္တရားတစ်ခုဒီဥပတ်ပြီးရင်ထီထီပြီးဘင်းဆိုစိတ္တခဏ၃ခုအတွင်းမှာသူကပြက်မယ်အဲ့ဒီဥပတ်ဆိုတဲ့စဖြစ်တဲ့အချိန်လေးကစားပြီးတော့ဟုတ်ဘင်းတိုင်အောင်ပေါ့အဲသူတက်တန်းရှိသလောက်ကိုသူတို့ရဲ့လုပ်ငန်းဆောင်တာတွေကိုလုံနိုင်ရေးအတွက်ဒီဇီဝိတာလေးကစောင့်ရှောက်ပြီးတာ။ကြွေဇီဝိတာမရှိခဲ့ရင်တော့ဦးဇင်းတို့ဘာဖြစ်တုံဆိုတဲ့အခါကျတော့ဟဲ့ဒီခန္ဓာကိုယ်ကြီး ယုံ nant ဓမ္မနဲ့တိဆောက်ထားတဲ့ဦးဇင်းတို့ဒီခန္ဓာကိုယ်ကြီးတွေပါဒါတေသူနဲ့မခြားတက်မဲ့နဲ့မခြားဒီလိုဖြစ်သွားမှာအော်ဒီဇီဝိတဓာတ်ကလေးတွေပေါ့ယုတ်ဇီဝိတနန်ဇီဝိတအခုပြောနေတဲ့နန်ဇီဝိတပေါ့ဟိုဘက်ရူပခန္ဓာတော်မှာပြောခဲ့တဲ့ယုတ်ဇီဝိတဒီသက်ဆောင်ဓာတ်ကလေးတွေရှိနေတဲ့အတွက်ကြောင့်ဦးဇင်းတို့ဟဲ့ဒီယုံ nant ဓမ္မဒီဟုတော့ဟဲ့ဒီမိမိတို့ရထားတဲ့ခန္ဓာကိုယ်ကြီးအဲ့ခန္ဓာကိုယ်ကြီးဒီလည်းပဲသူကဒါလှုပ်ရှားတယ်တုတ်ပြန်တယ်စသည်အားဖြင့်ပေါ့ အဲသူကတမဲ့တွေထက်ဒါမတူပဲနဲ့ခြားနာနေတာအဲဒီဇီဝိတတက်ဆောင်တက်ကလေးတွေမရှိတော့ဘူးမရှိတော့ဘူးဆိုရင်သူကဒါတတ်မဲ့အလားဘာမှမခြားတော့ဒီလိုဖြစ်သွားမှာအဲ့တော့ကောင်းပြီဒီမှာဒီဇီဝိတကသူနဲ့တံပြုတ်ဆိုတံပြုတ်တာဓမ္မလို့ဆိုတဲ့အခါကျတော့ဟုတ်တခါကြီးဒီကမကြီးတွေဟိုဟိုတပ်ပစိတ်တာလာရဏစရတိခုနှစ်ပါးကိုပြန်ပြီးတော့ကြည့်လို့ရှိရင် ဖတ်တာဝေဒနာတင်ညာစေတနာဧကကရဇီဝိဒိဏိတိမနတိကာရာဆိုပြီးတော့ဒါစေတသိက်ခုနှလုံးရှိတာပေါ့ဟောအဲ့ဒါသူကစိတ်တိုင်းနဲ့ရှင်နေဆိုကြဆိုအဲ့တော့ဘယ်စိတ်ပဲဖြစ်ဖြစ်စိတ်တခဏအတိုင်းစိတ်တခဏအတိုင်းမှာဒီဇီဝိတဆိုတဲ့တပ္ပစိတ်တာရဏအမိရတဲ့ဒီစိတ်တိတ်တလုံးနဲ့ဘာပါနေမှာပဲဘာပါနေတော့ဆိုကြပါစို့တို့တကကြီးကမကြီးတွေကတရားနာနေတယ်တရားနာနေတဲ့အခါကျတော့တေကြတာကတော့ခုန ကုသိုလ်ဖြစ်ခြင်းအကုသိုလ်ဖြစ်ခြင်းကတော့မသေးကြဘူးသေကြတာကတော့ဇာတိစိတ်ကတော့မသေးကြဘူးလားသေကြပါတယ်ဖေဟာဇာတိစိတ်ကတော့သေကြတယ်အဲ့လိုဇာတိစိတ်ကလေးဖြစ်နေပြီအော်ဇာတိစိတ်ကလေးဖြစ်နေတော့အဲ့ဇာတိစိတ်ကလေးအခိုက်ပေါ့အဲ့စိတ်တခဏအခိုက်ကလေးကိုပဲဦးဇင်းတို့ကနမူနာထားပြီးတော့ကြည့်ကြရအောင်အဲ့တော့ဇာတိစိတ်ကလေးအခိုက်မှာခုနစိတ်စိတ်တိတ်တာရှစ်လုံးပေါ့အတူတကောကရှင်တွဲပြီးတော့ဖြစ်တယ်အတိစိတ်ကတစ်လုံးပြီးတော့သောသောကပြော ခဲ့တဲ့တပ်ပစိတ်ဓာတ်သာရဏစေတသိက်ကခုနှလုံးပေါင်းလိုက်တဲ့အခါကျတော့ရှစ်လုံးအဲ့ဒီစေတသက်ကဏရှစ်လုံးကဒီဇာတိသိက်ဇာတိသိက်ဖြစ်တဲ့အခိုက်တိုင်းအခိုက်တိုင်းမှာဒါဖြစ်သွားတာအဲ့တော့အဲ့ဇာတိသိက်ဖြစ်တဲ့အခါမှာဖြစ်သွားဒီစေစေတသိက်ခုနှလုံးရှစ်လုံးပေါ့လေအတိစိတ်နဲ့ဆိုရှစ်လုံးပဲဆိုကြတယ်အဲ့ဒီမှာဒီဇီဝိတာလေးကဘာလုပ်နေတော့အော်ဇီဝိတာလေးကဘာလို့သူနဲ့ရှင်တွဲပြီးတော့စေတခဏမှာဗျိုင်းလူဖြစ်သွားလိုက်တယ်ခုနအတိစိတ်ကေဘတ်တာကေဝိနာယေတင်ညာယေစေတနာယေဧကဂရယေမနတိကာရယေလို့ခေါ်တဲ့ဒီရှစ်ခုနှလုံးကို သူကစောင့်ရှောက်ပေးနေတာသူကိုယ်သူလည်းစောင့်ရှောက်တယ်အဲသူနဲ့အတူရှင်တွဲသွားတယ်ဒီတံမြုဒ္ဒဓမ္မအမိရတဲ့စိတ်စိတ္တိကိုလည်းသူကစောင့်ရှောက်ပေးနေတယ်ခုနပမာလေးပေါ့ဘာနဲ့ပမာတူတော့လို့မေးလို့ရင်ခုနဟိုဗြဟ္မကြာကိုဒါစောင့်ရှောက်ပေးနေတဲ့ရေလိုပဲအဲ့တော့ဗြဟ္မကြာကိုစောင့်ရှောက်ပေးနေတဲ့ရေကဒီဗြဟ္ရေကနေဗြဟ္မကြာကိုဖြစ်စီတာတော့မဟုတ်ဘူးသို့တော့သူ့ဘန်သူအကြောင်းလျော်စွာဖြစ်လာတဲ့ဒီဗြဟ္မကြာကို တခါလေသူတက်တန်းရှိသလောက်ပေါ့ရှင်သန်နိုင်အောင်အဲရေကထောက်ပံ့ပေးတာရေမရှိလို့ရှိရင်ရေကဆောင်းချော့ပေးတာရေမရှိလို့ရှိရင်ဒီဘရုံမာကြာလေးဒကာကြီးတွေဒကာမကြီးတွေဘာဖြစ်သွားအေးသွားနိုင်ပါတယ်ခင်ဗျာအဲညှိုးနှံသွားမှာပဲအဲ့တော့သူတက်တန်းမကုံခင်မှာပဲသူကပျက်စီးသွားနိုင်တယ်အဲ့လိုမပျက်စီးသွားအောင်ဒီရေကဘရုံမာကြာကိုဆောင်းချော့ပေးတာတွန်းတော့ရေကဘရုံမာကြာကို ဖြစ်စီတာတော့မဟုတ်ပါဘူးခင်ဗျာ ရေကဘရုံမာကြာကိုဖြစ်စီတာမဟုတ်တော်တော်သူကစောင့်ရှောက်ပေးတယ်စောင့်ရှောက်ပေးတော့ကသူကဘလောက်ထိစောင့်ရှောက်ပေးတယ်ဆိုတော့တခါလဲမပြတ်မစီအောင်ထာဝရစောင့်ရှောက်ပေးထားတာမျိုးတော့လေမဟုတ်ပြန်ဘူးအဲ့တော့တခါကြီးတွေတကမာကြီးတွေဟိုကြာကန်ကြီးတွေရှိကြည့်ပေါ့ဟောကြာကန်ကြီးတွေထဲမှာတခါကြီးတွေတကမာကြီးတွေကြည့်ရလို့ရင်ကြာပန်းနေအကယ်၍များလူတွေကမခူးဘဲနဲ့ထားမယ်ဆိုရင် အာအဖူအငုံလေးလည်းရှိမယ်အပွင့်လေးလည်းရှိမယ်အာပွင့်ပြီလို့ညှို့နှွမ်းပြီးပွင့်ပတ်တွေကျွေးကြသွားတယ်အာကြာဘူးတွေကနွမ်းလျက်သွားတယ်ကြာဘူးတွေကြာပွန်းတွေကတခါကြီးဒီကမကြီးတွေမမြင်တွေ့နိုင်ဘူးလားတွေ့နိုင်ပါတယ်ခင်ဗျာတွေ့နိုင်တယ်အဲ့လိုတွေ့ရချင်းဒီဒီရေကခုနကြာဘူးတွေကြာပွင့်တွေကိုတော့စောင့်ရှောက်ပေးတယ်ဟိုးနွမ်းလျက်ပြီးကြွေကြသွားတယ်ကြာဘူးကြီးကိုတော့သူကမစောင့်ရှောက်ပေးတာဆိုတော့မဟုတ်ဘူး သူစောင့်ရှောက်ပေးနေတာပဲသူစောင့်ရှောက်ပေးပြီမြဲသူတက်တန်းရှိတော့ပဲစောင့်ရှောက်ပေးတာတက်တန်းကဆိုကြပါစို့နှစ်ရက်ကြာမယ်သုံးရက်ကြာမယ်တစ်ပတ်ကြာမယ်အဲ့တစ်ပတ်အတွင်းပဲသူကစောင့်ရှောက်ပေးတာသူတက်ပို့ပြီးတက်တန်းကြီးရှည်အောင်ဆွတ်ဆန့်ထားတာမျိုးတော့မဟုတ်ပါဘူးဖေ။မဟုတ်ဘူး။အဲ့လိုပဲဒီမှာဇီဝိတကသက်ဆောင်တက်ကလေးကသူ့နဲ့တံပြုတ်တာဓမ္မတွေကိုစောင့်ရှောက်ပေးတယ်ဆိုတဲ့အပိုင်းမှာလည်းထို့တူပဲ။အဲတတန်းကြီးကိုဆွဲဆန့်ပြီးတော့သူကိုယ်တိုင်ကဒီတံပြုတ်တာဓမ္မတွေကိုဖြစ်စေတာမဟုတ်သလို့ အာတကလည်းတတန်းတစ်ခုကိုတကလည်းအချိန်ကာလကြီးတစ်ခုတည်တည်တန်းနေအောင်ဆွဲဆန့်ပြီးတော့ရှည်အောင်လုပ်ပေးနေတာစောင့်ရှောက်ပေးနေတာမျိုးတော့လေမဟုတ်ဘူးအဲသူဘာသူအကြောင်းလျော်စွာဖြစ်ပေါ်လာတယ်ဒီတန်မြုတ်တာဓမ္မတွေကိုသူတို့ကတတန်းရှိသလောက်သူတို့လုပ်ငန်းတွေကိုကောင်းကောင်းလုပ်နိုင်အောင်ဒီဇီဝိတကစောင့်ရှောက်ပေးတဲ့သဘောပဲဒါကိုအနုပါလနာလက္ခဏာဒါကြောင့်မလို့ဓမ္မယုတ်တာနဲ့အနုပါလနာလက္ခဏာဇီဝိဒိန္ဒရိယံ တံပယုတ်တရားတို့ကိုမိမိနဲ့အတူရှင်တွဲပြီးဖြစ်ပေါ်သွားတဲ့တံပယုတ်တရားတွေအဲဒီတံပယုတ်တရားတို့ကိုအနုပါလနာလက္ခဏာစောင့်ရှောက်ခြင်းသဘောတရားဝါဒဇီဝိတလက္ခဏာအဲ့တော့တကယ်ရှုမေတကယ်ရှုမေဆိုတဲ့သူတော်ကောင်းကအဲ့စိတ်တက္ခဏာတိုင်းစိတ်တက္ခဏာတိုင်းကိုဟိုကဟိုးနံကမထာဘိုင်းပေါ့အရင်ဆုံးနာမရူပပြိစေတာညံကန်းမှာနန္တရားတွေကိုစပြီးသိသိတွေကအဲ့ဒါဓွာရအလနန္တရားတွေကိုသိသိတတ်ခဲ့ဆိုကြဆို အဲ့လိုသိသိတတ်တဲ့သူတော်ကောင်းပြင်ဟောအခုဒီမှာလာပြီးတော့ဇီဝိတာကိုရှုမယ်ဆိုဒီဇီဝိတာကခုနပြောတဲ့အတိုင်းတပ္ပစိတ်တာသာရဏစေတသိက်ခုနလုံးထဲမှာအကျုံးဝင်နေတဲ့အတွက်ကြောင့်စိတ်တက္ခဏာတိုင်းစိတ်တက္ခဏာတိုင်းမှာသူဖြစ်မယ်အဲဒီစိတ်တက္ခဏာတိုင်းစိတ်တက္ခဏာတိုင်းကိုမိမိညံမီတဲ့စိတ်စိတ်တက္ခဏာတိုင်းစိတ်တက္ခဏာတိုင်းကိုမိမိကဖမ်းရှူရတာပဲအဲဆိုကြပါစို့ခုနကုလူပေါ်တရားနာနေတဲ့အချိန်မှာဒီကြာတိစိတ်ဖြစ်ရုံတည်းပြီးတဲ့အခါကျတော့ခုန တံပလိတိုင်းတိုင်းနာဟုတ်တော့ဇောဆိုဇောမှာဆိုကြပါဆိုကုသိုလ်ဇောတွေဖြစ်တယ်အဲကုသိုလ်ဇောတွေဖြစ်လို့ကလေးကညံနေရှင်နေပီတိနေရှင်နေဆို34လုံးလောက်ထိဖြစ်မယ်အဲ34လုံးလောက်ထိဖြစ်နေတဲ့အထက်မှာလဲဒီဇီဝိတကပါနေတာဒီဇီဝိတကပါနေတဲ့ကြောင့်အဲ့ဒီဟိုမိမိ အာယုံယူလိုက်တဲ့ဆိုကြပါတော့ကုစုဇောစိတ်အစဉ်ထဲမှာရှိနေတဲ့စိတ်တခဏတစ်ခုကိုဖမ်းပြီးတော့ညံနဲ့စားပြီးတော့ထိုစိတ်တခဏအတွင်းမှာဖြစ်နေတဲ့ဒီဇီဝိတကိုလှမ်းရှူရင်ထိုဇီဝိတဒီခုနသူနဲ့ရှင်တွဲပြီးဖြစ်နေတဲ့ခုန34လုံးလောက်ဖြစ်နေရင်သူမပါရင်33လုံးအဲ့33လုံးတော့တံမြုတ်တဓမ္မအမိရတဲ့သူနဲ့ရှင်တွဲပြီးဖြစ်နေတဲ့နန္တရားပေါ့စိတ်စီတတိတရားတွေကိုသူကဆောင်းချောက်ပေးနေတယ်ဆိုတာကိုဒီလိုညံနဲ့ရှူပါလားဒါကြောင့်မလို့ဒီလိုရှုွက်တွေကပစ္စယပရိကညံကိုရထားတဲ့အခါမှာပို့ပြီးတော့လည်းသူကဟို လွယ်ကူတဲ့အသိဉာဏ်နဲ့မှတန်ရှင်းနေပေါ့နော်ဟောနောက်တကသူအကြောင်းတရားပိုင်းကြတော့လေဒါကဘို့အကျုံးဝင်တာပေါ့ကြက်ထားအဲ့တော့ပြောချင်တာကဒီမှာတကယ်ရှုခွက်ကြလေအဲ့လိုစိတ္တခဏတိုင်းစိတ္တခဏတိုင်းကိုဒါကတော့ပြင်သောရာဥဇံအခိုက်ဒါကတော့ဇကုအကြတိစိတ်အခိုက်ဒါကတော့လက်ခံတဲ့စိတ်အခိုက်ဒါကတော့စုံစမ်းတဲ့စိတ်အခိုက်ဒါကတော့ဆုံးဖြတ်တဲ့စိတ်အခိုက်ယူဒါလိုစိတ္တခဏတိုင်းစိတ္တခဏတိုင်းမှာရှိတဲ့ဇီဝိတကိုညံမိတဲ့လောက်ရှိပါတာပဲ ဒီလိုစိတ်လက္ခဏာတိုင်းစိတ်လက္ခဏာတိုင်းရှုရမယ်လို့ပြောလို့တခါလဲတနေ့တာလုံးတနာရီတုံးမှာဖြစ်နေတဲ့စိတ်လက္ခဏာစိတ်လက္ခဏာတိုင်းကိုမိမိကအကုန်လိုက်ရှုရမလားဆိုရင်တော့ဒီလိုတော့ဘယ်ဟုတ်မလဲဟုတ်မိမိညံမိတဲ့ပေါ့ညံမိတဲ့စိတ်လက္ခဏာအတွင်းမှာရှိရှိသွားတဲ့ဒီဇီဝိတကိုလိုက်ရှုရတယ်အဲ့တော့ဟိုညံမိတဲ့စိတ်လက္ခဏာစိတ်လက္ခဏာတိုင်းမှာရှိတဲ့ဒီဇီဝိတကိုရှုရတယ်လို့ဒီလိုပြောတာအဲကျိုးကတော့ဦးဇင်းတို့ဟိုဇီဝိတဆိုဘယဇီဝိတမှန်မသိဘူးရိုက်ရှုချလိုက်တာပဲ ရန်ယူချလိုက်ရင်ဘာပြဿနာတက်လဲဆိုတော့ तू နဲ့တန်ပြုတ်တာဓမ္မတွေကို तू ကစောင့်ရှောက်တယ်ဆိုတဲ့အပိုင်းမှာအဲ့ဒါအတိညာဏ်ကမတန်ရှင်းတော့ဘလို့မတန်ရှင်းတော့ခုနစိတ်တက္ခဏတိုင်းစိတ်တက္ခဏတိုင်းမှာအတူရှင်တွက်ဖြစ်တဲ့စိတ်စီလေးတွေကတခါကြီးတွေတကမာကြီးစိတ်တက္ခဏပေါ်မူတီးပြီးတော့အရေးအတွက်တွေကကွဲပြားမသွားဘူးလားကွဲပြားသွားနိုင်ပါလေဖေ။ကွဲပြားသွားတာပဲဥမာဆိုကြပါစို့ဟိုပြင်သတော်အောင်စံအခိုင်မှာဖြစ်တဲ့စိတ်တွေတွေဘယ်သူမှတော့ဒီဇီဝိတနဲ့ရှင်တွဲဖြစ်တဲ့တန်မြုဒ္ဒဓမ္မအရေးအတွက်မတူဘူး ကြာတိစိတ်ခိုက်မှာဖြစ်တဲ့တံမြုဒ္ဒဓမ္မအရေးအတွက်မတူလက္ခဏာစိတ်ခိုက်မှာဖြစ်တဲ့တံမြုဒ္ဒဓမ္မအရေးအတွက်မတူအဲ့တော့မိမိကတကယ်ဒီဇီဝိတတိသူနဲ့ရှင်တွဲပြီးအတူတကောရှင်တွဲဖြစ်တဲ့တံမြုဒ္ဒဓမ္မတွေကိုစောင့်ရှောက်တယ်ဆိုတာကိုတကယ်သိခြင်းရင်ဟောဒါကတော့ဘယ်စိတ်တခဏပဲဆိုတာလောက်တော့မိမိကသိထားဖို့မလိုဘူးလားသိထားဖို့လိုပါတယ်ဖေ။လိုတယ်သိထားဖို့လိုတယ်ဒါကြောင့်မလို့ဦးဇင်းတို့ဒီစိတ်တခဏတွေဆိုတာအပိဓမ္မာထဲမှာလားအတိအကျရှိတယ် အဲဒါကိုတော့မိမိကညံမီတဲ့စိတ်တက္ကနာစိတ်တက္ကနာကိုဖမ်းဖန်ရှုရတယ်လို့ဒါလိုပြောတာကဲဒါအဲ့တော့ဒါဒီဒါတကယ်ရှုခွက်ပိုင်းမှာထိုကဲ့သို့မိမိကညံမီလိုက်တဲ့စိတ်တက္ကနာတခုကိုအာရုံယူအဲ့ထဲမှာရှိတဲ့ဇီဝိတကသူနဲ့ရှင်မောရှင်မတံပြုတ်တာဓမ္မအမိရတဲ့စိတ်စိတ်တိတွေကိုစောင့်ရှောက်နေတဲ့ဘောဒါကိုညံနဲ့မြင်အောင်ကြည့်ညံနဲ့မြင်အောင်ကြည့်လို့ညံနဲ့မြင်ပြီဆိုအဲ့ခါကျတော့မှဒါဓမ္မယုတ်ဒါနံနုပါလနာလက္ခဏာဇီဝိဒိဏရိယံဟောဒီလိုရှုရတာအဲ့တော့ဗမာလူလေးပဲနားလေ ရင်လည်းပဲဗမာလိုတံပယုတ်တရားတို့ကိုအတူရှင်တွဲပြီးဖြစ်ပေါ်ဖြစ်ပဲတံပယုတ်တရားတို့ကိုစောင့်ရှောက်ခြင်းတဘောအဲသို့မဟုတ်ပါဠိလိုလေးကတော့များသောအားဖြင့်တော့နှုတ်ကဆိုရလာလိုက်တာပေါ့ပါဠိစာပေလည်းနည်းနည်းလေးလေ့လာဘူးလေဆိုပါဠိလိုလေးလိုက်ရင်လေအဲ့ဒီမိမိညံမိလိုက်တဲ့စေတကနာမှာရှိတဲ့ဇီဝိတာကိုအာရုံယူပြီးတဲ့အခါတမ္ပယုတ်တာဓမ္မနံနုပါလနာလက္ခဏာဇီဝိတိန္ဒရိယံဟောဒါလိုလေးရှိဘူး ဒါလက္ခဏာရှုတာတကယ်ရှုွက်ကြတော့ဦးဇင်းတို့ပြောသွားရင်တော့ဒကာကြီးတွေဒကာမကြီးတထိုင်နဲ့ပြောသွားဒီလိုပဲဟိုဦးဇင်းတို့ပြောကြရတာဒါပေမဲ့တကယ်ရှုတော့အဲ့ဒီပရမတ္ထတတ္တကိုမိမိကမြင်ဉာဏ်နဲ့မှဉာဏ်နဲ့ထိုးထွင်းသိပြီးတော့မှနံပယုတ်တဓမ္မနံနုပါလနာလက္ခဏာဇီဝိတိနုပါလနာလက္ခဏံဇီဝိတိနတိယံဟောဒီလိုလေးရှုရတာအတော့မလို့ဗမာလိုလေးဆိုလဲတံပယုတ်တရားတို့ကိုစောင့်ရောက်ခြင်းတဘောဟောဒီလိုလေးရှုရတယ် အော်နောက်ဒုတိယအချက်လက္ခဏာပြီးတော့ရတ္တရတ္တကဘာလဲဆိုတဲ့အခါကျတော့တေတံဗုဒ္ဓနာရတံတေတံဗုဒ္ဓနာရတံတေတံတို့တံပယုတ်တတရားတို့တံပယုတ်တရားတို့ကိုဥပမာဘင်းတို့တိုင်အောင်ဖြစ်စီခြင်းမျှစီခြင်းတဘောဟောတို့ကဗုဒ္ဓနာဖြစ်စီတယ်ပေါ့အဲဖြစ်စီတယ်ဆိုတာခုနပြောတယ်ဖြစ်စီတယ်မျှစီတယ်ဟောဒီလိုမျိုးပြောရတယ်အဲ့တော့သူကဖြစ်စီတယ်မျှစီတယ်ဆိုတာခုနဘာပြောတာတုံးဆိုတဲ့အခါကျတော့သူဆောင်းရှောင်းနေတဲ့သဘောပဲ သူကဖြစ်စေတယ်ဆိုတာဒီစောစောကပြောသလိုပဲတက္ကကြီးတွေတက္ကမကြီးသူကအကြောင်းတရားအနေနဲ့ဖြစ်စေတာမျိုးတော့လည်းမဟုတ်ဘူးအဲ့ဒါကိုတော့မိမိတို့ကဟိုနားလည်ထားဖို့လိုတာပေါ့ဒီနေရာမှာတကြောင်မို့လို့ယထာတကံပစ္စယုပန်နေပိစဓမေပါဠိတိဓာတိဝိယကုမာရံဆိုပြီးတော့ဒီလိုဥပမာ ပေးထားတာရှိတယ်အဲ့တော့တေတံဗုဒ္ဓနာရတံ သူ့ရဲ့လုပ်ငန်းကိစ္စကတေတံထိုတံမြုပ်တဓမ္မတွေကိုသူကပုဒ္ဒနာဖြစ်စီတယ်ပုဒ္ဒနာဖြစ်စီတယ်ဆိုတာဘာပြောတာတော့ဆိုတဲ့အခါကျတော့ခုနသူ့တက်တန်းရှိသလောက်ကိုရှိပြီးသားကိုသူကနေအစ်စ်ဖြစ်စီတာတော့မဟုတ်သူရှိပြီးသားကိုသူကစောင့်ရှောက်ပြီးတော့ဖြစ်စီတာပဲအဲစောင့်ရှောက်ပြီးဖြစ်စီတယ်ဆိုတော့ဒီမှာဗာနဲ့ဗမာပေးထားတော့ဆိုတဲ့အခါကျတော့ဦးဇင်းတို့ခုနအထိန်တယ်အထိန်တယ်ပေါ့ကိုကိဆိုရင်တော့ကလေးဒိန်းပေါ့အဲအထိန်တယ်တယောက်ကခုနမိဘ နှစ်ပါးကနေပြီးတော့အထူးသဖြင့်မြေခင်ကနေမေရှုတန်နေဖွင့်မြင်တဲ့ဒီရင်သွေးယရနာဟုပေါ့ဒါပဲဖြစ်ဖြစ်သမီးပဲဖြစ်ဖြစ်အဲရင်သွေးယရနာလေးကိုတခါလေမိဘကမွေးထုတ်ပေးလိုက်ပြီးတဲ့အခါဒီအထင်းတွေကတနည်းအားဖြင့်ကလေးရင်းကဒါသူကဆက်လက်ပြီးတော့ကြီးပွားအောင်ဆောင်းလျှောက်ရတဲ့သဘောအဲဒါမျိုးမိမိကနားလည်ရမှာအဲ့တော့ဆိုလိုရင်းကတခါလေမှဒီညမှာနားလည်မှုဖြစ်စေတယ်လို့ပြောလိုက်တဲ့အတွက်ကြောင့် ဒီဇီဝိတကပဲသူနဲ့ရှင်မောရှင်မတန်ပြုတ်တာဓမ္မတွေကို ဖြစ်စေတာလားဆိုတာမျိုးသွားပြီးတော့မြင်တတ်လို့အဲ့တော့သူက ဖြစ်စေတယ်ဆိုတာဒီဒီတန်ပြုတ်တာဓမ္မအမိရလဲသူနဲ့အတူဖြစ်သွားတဲ့တရားကိုသူကပြန်ပြီးတော့တတန်းစီနေနိုင်အောင်စောင့်ရှောက်တဲ့သဘောလို့ဒီလိုပဲဒါမိမိကနားလည်ရမှာအဲ့ဒါလည်းပဲတကယ်ရှုတဲ့ရှုခွက်ကြလို့ရှိရင်မိမိကခုနဆိုကြပါစို့စေတကနာတစ်ခုမှရှိတဲ့ဇီဝိတကိုဖမ်းပြီးတော့ဉာဏ်မီတဲ့ဇီဝိတကိုဖမ်းပြီးယူလိုက်တယ် အဲဒီဇီဝိတသည်သူနဲ့တေတံဓမ္မနံဆိုတဲ့အတွက်တေတံပုဒ္ဒနာတေတံတေတံဆိုတဲ့ခုနသူနဲ့အတူတကွာရှင်တွဲပြီးဖြစ်သွားတဲ့တရားတွေကိုပုဒ္ဒနာဖြစ်စီတယ်တည်စီတယ်အဲဒါတက်တန်းရှိသလောက်ပေါ့အဲတက်တန်းရှိသလောက်တည်စီတယ်လို့ဒါလိုနားလည်ရမှာဒါကလက္ခဏာပေါ့ပြီးတဲ့အခါကျဒါကရတ္တပေါ့သူကလုပ်ငန်းကိစ္စပေါ့အဲ့တော့ဖြစ်စီတယ်တံပြုတ်တဓမ္မအတူရှင်တွဲပြီးဖြစ်တဲ့တံပြုတ်တဓမ္မတွေကိုဖြစ်စီတယ်ပြီးတဲ့အခါကျတော့ ပစ္စုပ္ပဒါနာယောဂီသူတော်ကောင်းတယောက်ကဩဇီဝိတသည်ဘလို့သဘောရှိသလဲညာနဲ့ဆင်ခြင်တယ်ဘလို့ဇီဝိတသည်ဘလို့သဘောရှိသလဲလို့ညာနဲ့ဆင်တဲ့သူတော်ကောင်းတယောက်မှာဘာဖြစ်တော့ဒေတံယေဝထပ်ပနာပစ္စုပ္ပဒါနံဒေတံယေဝစောစောကပြောကြတဲ့တံမြုဒ္ဒဓမ္မတွေပဲအဲဒီတံမြုဒ္ဒဓမ္မတွေကိုပဲတဲ့ထပ်ပတအတီးစီတယ်တဲ့ဩသူကလည်းပဲ အတံပြုတ်တဓမ္မတံပြုတ်တဓမ္မသူနဲ့အတူရှင်တွဲဖြစ်တဲ့ဒီတံပြုတ်တဓမ္မအမိရတဲ့တရားတွေကိုသူကတည်တည်တယ်တလို့နားလေရတယ်အဲ့တော့ဒီနေရာမှာထပနပစ္စုပတ္ထနံဆိုတော့သူကခုနဘင်ကနေပြီးဟိုဘင်မတိုင်မီပေါ့ဖြစ်စီတယ်ဘင်မတိုင်မီဖြစ်စီတော့ဘင်ဆိုတာပျက်ချင်းကိုမတိုင်မီပေါ့ အဲ့တော့ခုနတံမြုတ်တာဓမ္မဇီဝိတနဲ့အတူရှင်တွဲဖြစ်တဲ့စေတကနာတကူမှာရှိတဲ့ဒီနန္တရားတွေစိတ်စီတတိတွေဆိုကြဆိုသူတို့ကခုနဥပတ်ပြီးတော့ဒီထီပြီးတော့ဘင်းဆိုပြီးတော့သူတို့ကဒီလိုဥပတ်ဆိုတဲ့ဖြစ်မယ်ပြီးတဲ့အခါဒီမယ်ပြီးတဲ့အခါပြက်မယ်အဲ့ပြက်တယ်အဲ့မပြက်ခင်လေးပေါ့မပြက်ခင်အတီသူကအဲ့ပြက်တိတိုင်အောင်ပေါ့ပြက်တိတိုင်အောင်သူကဒါတည်စီတာပေါ့အဲဒါကိုပဲသူက ဟိုညံထဲမှာထင်လာတဲ့ခါကျဩတေတံယေဝထိုတံပြုတ်တာဓမ္မတွေကိုထပ်ပနတီးစီတယ်တလို့ပြောတာအတီးစီတယ်ဆိုတာ तू ကပြက်သွားသည်တိုင်အောင် तू က तू တတန်းရှိသလောက်တည်နေဖို့ကို तू ကဆက်လက်ပြီးတော့စောင့်ရှောက်ပေးတာပေါ့ဒါလို့နားလေရမှာအော်နောက်တစ်ခါကျတော့ဒီညမှာလဲဦးဇင်းတို့ဟို သူနဲ့အတူတကွဖြစ်တဲ့သူကိုယ်တိုင်ကိုကကောနာဥပတ္တိပင်ဆိုတဲ့ဒီသဘောတရားကနေသူကကြော်လွားလို့မရအဲ့တော့သူဒီလဲဥပတ်ဆိုတဲ့ဖြစ်တယ်ဖြစ်ပြီးတော့ねသူဒီတီးတယ်အခိုက်ကလေးရှိမယ်ပြီးတဲ့အခါသူလဲပြတ်မှာပဲသူလဲပြတ်မှာပဲဖြစ်တဲ့အတွက်ကြောင့်အဲ့ဒီဘင်းမတိုင်မင်ဖြစ်တည်အောင်ဆောင်းထားတယ်ဆိုတာသူရှိသလောက်တတန်းရှိသလောက်ဆိုတော့သူနဲ့အတူရှင်တွဲတဲ့နန္တရားကလည်းသူနဲ့အတူတကွာပဲသူရှိသလောက်သူစောင့်ရှောက်ပေးတဲ့ခုန ရှင်မောရှင်ဘက်နန္တရားတွေကိုသူကစောင့်ရှောက်နိုင်တယ်တည်စေနိုင်တယ်အဲ့တော့ဒီနေရာမှာပို့ထင်ရှားတာပေါ့ဘာထင်ရှားတော့ဆိုတော့ခုနဒီကမ္မဇရုပ်တို့လိုပေါ့အဲစေတဇရုပ်တို့လိုပေါ့ဒီလိုရုပ်တွေကိုသူကစောင့်ရှောက်နိုင်မှုဆိုတဲ့အဓိပ္ပာယ်ပဲဘာလို့လဲဆိုတော့ကမ္မဇရုပ်စေတဇရုပ်ဒီသူနဲ့အတူတကွဖြစ်ဖြစ်ကြမယ်ဆိုကြဆိုဖြစ်လိုက်လို့ရှင်သူကတက်တန်းရှည်နေမယ်တက်တန်းရှည်နေတဲ့တရားကိုသူကထပ်ပြီးတော့သူကဟိုမဆောင်ကြောင်နိုင်ဘာဖြစ်လို့သူကပြက်သွားပြီသူကပြက်သွားတဲ့အတွက်ကြောင့်သူကဆောင်ကြောင်နိုင်တဲ့စွမ်းရည်မရှိတော့ဘူးလို့ဒါလိုနားလေရမယ် အဲ့တော့ဒီနေရာမှာဒီနန်ဇီဝိတဒီသူနဲ့ရှင်မောရှင်ဘတ်တံပြုတ်တာဓမ္မကိုတော့စောင့်ရှောက်နိုင်တယ်လို့ဒါလိုလဲနားလည်ရမယ်ပေါ့ကောင်းပြီအဲ့တော့ခုနဇီဝိတလေးဒီဘယ်လိုသဘောရှိလဲလို့ညံထဲမှာစင်ញင်းနေစင်ញင်းနေဟောစင်ញင်းတဲ့သူတော်ကောင်းတယောက်မှာဇီဝိတကိုဖန်အာယုံယူပြီးတော့ကြည်နေတယ်ဆိုရင်ဘာလားထင်တော့ဩဇီဝိတဆိုတာသူနဲ့အတူတကွရှင်တွဲပြီးတော့ဖြစ်နေတဲ့နန္တရားတွေကိုတံပြုတ်တာဓမ္မအမိရတဲ့စိတ်စေတသိက်တွေကိုဥပကနေပြီးတော့ဘင်းတိုင်အောင် ဒါတီးသေးတဲ့သဘောပဲဘင်းတိုင်အောင်ဘင်းနောက်ပိုင်းတော့ပြတ်သွားမှာသူကထပ်ပြီးမစွမ်းနိုင်ဘူးလို့ဒီလိုညံထဲမှာထင်းလာလိမ့်မယ်ဒါကတော့ပြစ္စုပတ္ထန်အနေနဲ့ဟောနောက်တကပဋ္ဌာန်ရတ္တညာဘာလဲဆိုတဲ့အခါကျတော့ယာပိတဗ္ဗဓမ္မပဋ္ဌာနံဟောယာပိတဗ္ဗပဋ္ဌာနံဘာပြောတာတော့ယာပိတဗ္ဗဓမ္မပဋ္ဌာနံတဲ့မိမိဒီဖြစ်စီအမျှစီအ အသက်ရှိသည့်အတော်တံပယုတ်တရားတွေဒီနီးစွာတော့အကြောင်းသူကအနီးစွာတော့အကြောင်းအဲ့တော့လည်းပဲတခါကြီးဒီကမကြီးဒီအပိုင်းမှာလည်းပဲကိုကသူနဲ့အတူတကွာရှင်တွဲပြီးဖြစ်တယ်သူကဖြစ်စီတော့ဒီတရားတွေကသူကနီးစွာတော့အကြောင်းဆိုတော့အဲ့မှာလည်းပဲစိတ်တခဏစိတ်တခဏတွေကိုမကွဲပြားပဲနဲ့ဇီဝိတာလိုပဲဒီတိုင်းရှုလိုက်မယ်ဆိုရင်အဲ့မှာလည်းပဲအသိဉာဏ်ကဟိုရှုပ်ထွေးသွားနိုင်တာပေါ့ခဏစေတခဏတစ်ခုကိုမိမိကဒီမှာဟောဒီစေတခဏမှာအသိစေတသိက်ကဘလောက်ရှိတယ်အာ၈လုံးရှိတယ်၁၇လုံးရှိတယ် 7နှလုံးရှိတယ်အာ34လုံးရှိတယ်စသည်အပြင်ဒီလိုသိသိတဲ့အခါမှာဩကြည့်လိုက်တဲ့အခါဇီဝိတငယ်နီးစွာသောအကြောင်းတို့သူနဲ့ရှင်တွဲဖြစ်တယ်ဥမာ7လုံးရှိတဲ့အထက်မှာဆိုကျန်တဲ့9နှလုံးစိတ်စေတသိက်9နှလုံးကသူ့ရဲ့နီးစွာသောအကြောင်းသူဆောင်ရှောက်ပေးနေတဲ့ဒီစိတ်စေတသိက်ခုနှလုံးကသူ့ရဲ့နှီးသွားသောအကြောင်းအကယ်၍ကုသိုလ်သောလူလိုဖြစ်တော့ခုန34လောက်ရှိမယ်ဆိုရင်လည်းပဲအဲ့ထဲမှာရှိတဲ့ဇီဝိတာကိုနှုတ်လိုက်တဲ့33လုံးသောအဲသူကဖြစ်စီသောသူကဆောင်ရှောက်ပေးနေသောဒီတံပြုတ်တဓမ္မအမိရတဲ့စိတ်စေတသိက်33လုံးကသူ့ကို သူကနီးစွာသောအကြောင်းလို့ဒီလိုနားလဲတာသူကနီးစွာသောအကြောင်းလို့ဒီလိုနားလဲတာဒီတော့ဇီဝိတကနီးစွာသောအကြောင်းကိုဇီဝိတကနီးစွာသောအကြောင်းကိုပြောပါဆိုအဲ့ဒီမိမိဒီဖြစ်စီအပ်သောဒီဇီဝိတကဖြစ်စီအပ်တဲ့သူနဲ့အတူရှင်တွဲဖြစ်တဲ့အနန္တရားတွေဒီသူကနီးစွာသောအကြောင်းလို့ဒီလိုနားလဲရမယ် အဲလိုနားလည်ပြီးတဲ့အခါကျမှဆိုကြပါစို့ဒီပရဒ္ဒံကိုရှုရင်လည်းထို့တူပဲခုနလက္ခဏာမှာပြောခဲ့သလိုပဲအဲဒီမိမိကသူ့ကနီးစွာသောအကြောင်းဆိုတဲ့တန်ပြုတ်ဓမ္မတွေကိုစိတ္တကနာတစ်ခုကိုဖမ်းပြီးညံမိတဲ့စိတ္တကနာတစ်ခုကိုအာရုံယူလိုက်မယ်အဲဒီအာရုံယူလိုက်ပြီးတော့အဲ့ဒီစိတ္တကနာတစ်ခုအတွင်းမှာရှိနေတဲ့ခုနစိတ်စိတ္တိတိသူ့ကနီးစွာသောအကြောင်းအနေနဲ့ကြည်သူပြုနေတယ်ဆိုတာကိုနားလည်ပြီးတော့မှယာပယိတ္တဗဓမ္မပရဒ္ဌာနံဟောဒီလိုတစ်ချက်ရှုရတာအဲ့တော့ဆိုကြပါစို့ပြန်ပြီးတော့ ဦးဇင်းတို့လက္ခဏာရတာပြစ္စုပတ္တံဗရဒံကိုရှုမဲ့သူလက္ခဏာဆိုတဲ့သူ့ရဲ့လက္ခဏာလေးကိုကိုကညနေမှာစဉ်ရင်သုံးသပ်ပြီးတော့မိလိုက်တဲ့စိတ်လက္ခဏာတစ်ခုမှရှိတဲ့ဇီဝိတကလက္ခဏာကိုကြည့်ပြီးတော့မှဘယ်လိုရှုမလဲတံပယုတ်တတံပယုတ်တဓမ္မနံအနုပါလနာလက္ခဏာဇီဝိတံတစ်ချက်နောက်ပြီးတဲ့အခါကျဒေတံဗောဓနာရတံဒါသူ့ရဲ့လုပ်ငန်းကိစ္စကိုကြည့်လိုက်တယ် အတေတံဘောဓနာရတံသူနဲ့ရှင်တွဲပြီးဖြစ်ပေါ်တဲ့တရားတွေကိုဖြစ်စေတယ်ဒါကြောင့်မလို့ဒေတံဘောဓနာရတံတစ်ချက်ဒါလုပ်ငန်းကိစ္စအပြီးတဲ့အခါကျပြစ္စုပ္ပတဉာဏ်နဲ့မှစဉ်းကျင်နေစဉ်းကျင်တဲ့အခါကိုဉာဏ်နဲ့ထင်းလာတဲ့အတိုင်းကြီးကိုကတစ်ချက်ချလိုက်မယ်ဒေတံယေဝထပနာပြစ္စုပ္ပဒါနံဟောတစ်ချက်အပိတကတို့တို့ပဲအဲ့ဒီမိမိမိလိုက်ရဲ့ညံမိလိုက်တဲ့စေတကနာတခုတခုအတွင်းမှာရှိတဲ့ဇီဝိတကနိစွာသောအကြောင်းကိုမိမိကလှမ်းကြည့်ကြည့်ပြီးတဲ့အခါကျတော့မှ အဲ့မိမိနားလေတဲ့အတိုင်းလေးယာပိတပဓမ္မပရဒ္ဌာနံဒီလိုတစ်ချက်ဒီလိုရှုရတာဒါတကယ်ရှုလုပ်ငန်းခွင်ကြသို့မဟုတ်လို့ခုနဗမာလူဆိုလည်းပဲတံမြုပ်တရားတို့ကိုစောင့်ရှောက်ခြင်းသဘောလက္ခဏာအဲ့ဒါလက္ခဏာလုပ်ငန်းကိစ္စထိုတံမြုပ်တရားတို့ကိုဥပမဘင်တို့တိုင်အောင် ဖြစ်စီခြင်းမြစီခြင်းအသက်ရှိစီခြင်းသဘောလုပ်ငန်းကိစ္စဟောနောက်တကသူကညံမှာရှိယူထင်လာတာလေးကိုလည်းကိုကတခါလဲညံနဲ့စဉ်းကြီးပြီးတော့မှထိုတံမြုပ်တရားတို့ကိုပင်ဘင်မတိုင်မီတီအောင် ထားတတ်သောသဘောတရားဟောဒီလိုတစ်ချက်ဟောနောက်တစ်ခါနီးစွာသောအကြောင်းဆိုလဲသုတ္တုတုပဲမိမိသိသိထားတဲ့စိတ္တခဏမှာရှိတဲ့ဒီဇီဝိတကိုဖြစ်စေတဲ့နီးစွာသောတနည်းအားဖြင့်ဇီဝိတရဲ့နီးစွာသောအကြောင်းကိုတခါတည်းညံနေကြည့်ပြီးတော့မှမိမိဒီဖြစ်စေရမြစေရအသက်ရှိစေအဆောင်းလျှောက်အဲရောက်စေအပ်သောပယုတ်တရားတို့ဒီတာနိစွာသောအကြောင်းဒီလိုလေးတစ်ချက်ရှိပါတယ်ဒါလက္ခဏာတ္တပစ္စုပ္ပတ္ထမတ္ထံဇီဝိတကိုရှု ပြီးတဲ့အခါကျနောက်တစ်ခုဦးဇင်းတို့သွားကြရအောင်ဇီဝိတကိုဒီလောက်ဆိုတော့တို့တကကြီးတွေဒကမကြီးတွေနားလဲသဘောပေါက်ပြီလို့ဒါယူဆတယ်နောက်တစ်ခုကတော့ဗာလဲဆိုတော့မနတိကာရာဒါတပ္ပစိတ်ရာသာနာစိတ္တိခုနခုတည်းမှာပဲပါတယ်အဲ့တော့မနတိကာရာမနတိကာရာဒီဘယ်လိုသဘောရှိသလဲဆိုတော့မနတိကာရာဘယ်လိုသဘောရှိသလဲဆိုတာနဲ့ပတ်သက်လို့ဦးဇင်းတို့ဥစွာပထမဘာကိုသွားပြီးတော့နားလည်ရမလဲဆိုတဲ့အခါကျတော့ဒီနေရာမှာ ဒီမနတိကာရအမိရတဲ့တရား၃မျိုးရှိတယ်ဆိုတာကိုတော့အရင်ဆုံးနားလည်ဖို့လိုတယ်အဲ့တော့ဦးဇင်းတို့မနတိကာရက၃မျိုးရှိတယ်အဲ့ဒါအာရမဏပရိပါဒကမနတိကာရဝိထိပရိပါဒကမနတိကာရဇဝနပရိပါဒကမနတိကာရဆိုတလို့၃မျိုးရှိတယ်အဲ့တော့တို့တကကြီးဒီကမကြီးဟိုရှိတုန်းကတော့ဦးဇင်းတို့ဒီမနတိကာရနဲ့ပတ်သက်လို့လည်းထပ်တင်တော့တော့ပြောခဲ့ပြီးပြီပေါ့ သို့တော့ဒီနေရာလေးမှာပြန်ပြီးတော့နည်းနည်းလေးအာယုံယူကြည့်ကြရအောင်တရားဆိုတာတော့ဒီလိုပဲဟောပြီးသားနာပြီးသားလေးတွေကိုပြန်ပြန်ပြီးအာယုံယူရင်ပို့ပို့ပြီးတော့အသိဉာဏ်ကတော့တန်ရှင်းတာပေါ့နော်အဲဦးဇင်းတို့ဒီဝိသုဒ္ဓိမထက်မှာလာတဲ့ဒီဇီဝိမနတိကာရကိုဦးဇင်းတို့နည်းနည်းလေးကြည့်ကြရအောင်မနတိကာရကိုနည်းနည်းလေးကြည့်ကြရအောင်ဆိုတော့ ဦးဇင်းတို့ဒီမနတိကာရဘိုင်းနဲ့ပတ်သက်လို့ပေါ့လေမနတိကာရဘိုင်းနဲ့ပတ်သက်လို့ဓမ္မဦးဇင်းတို့စောစောကပြောခဲ့တဲ့အာရမဏပရိပါဒကမနတိကာရဝဋိပရိပါဒကမနတိကာရဇဝနာပရိပါဒကမနတိကာရဆိုပြီးဒီလို၃မျိုးရှိတယ်၃မျိုးထဲမှာသူကဟိုပထမဦးဆုံးပေါ့အာယုံကို ယူတတ်တာအာယုံကိုယူတတ်တဲ့တရားပေါ့အဲ့အာယုံကိုယူတတ်တဲ့တရားတနည်းအားဖြင့်အဲ့ဒီအာယုံကိုစီရင်တတ်ထင်ပေါ်စေတတ်အောင်ဖြစ်စေတဲ့တရားကိုအာရမဏပရိပါလို့ခေါ်တယ်နောက်တကဝတိဆိုတော့စိတ်အစဉ်ကြီးပေါ့ခုနစိတ်ဝတိဆိုတာကခုနစိတ်ဖြစ်စဉ်ပဲဥမာဆိုကြပါစို့ဇာတိစိတ်ဖြစ်မယ်ဆိုပြင်သရဝဇံဇာတိစိတ်သောတာဝိညာဉ်တံပရိသံတဏိနာဟုတ်တော့ဇောခုနှစ်ကြိမ်တရားယုံနှစ်ကြိမ်ဆိုဒီလိုမျိုးပေါ့စသည်အဖြစ် ဒါစိတ်ဖြစ်စဉ်တစ်ခုကိုဒါဝိထိလို့ခေါ်တာအဲဒီဝဋ္ထိဖြစ်ဖို့ရန်အဲဒီဝဋ္ထိပါဒကဝဋ္ထိကိုဖြစ်စေတတ်တယ်ဒါမနတိကာလဆိုတာလည်းရှိတယ်နောက်တစ်ခါဇဝနပရိပါဒကဆိုတာဟိုခုနပြောတဲ့ဇောပေါ့ဟောဇောကိုဖြစ်စေအောင်ဇောစိတ်တဲ့ခဏဆိုကြပါစို့ခုနှစ်ကျင်ရှိတယ်ဆိုအဲဒီဇောကိုဖြစ်စေတတ်သောအဲဒါမနတိကာလဆိုပြီးတော့ဒီလို၃မျိုးရှိတယ်အဲဒီ၃မျိုးထဲမှာကျွန်တော်ဒီအထာဂရကဘာပြောထားတုံဆိုတဲ့အခါကျတော့ အဲသုံးမျိုးထဲမှာခုနဒီအာရမဏပရိပါဒကရဲ့ဝတိပရိပါဒကရဲ့ဇောဏပရိပါကရဲ့ဆိုသုံးမျိုးအဲ့သုံးမျိုးထဲမှာအခုဒီနေရာမှာကသူကသင်္ခါရခန္ဓာပရိယာပန်တော်သင်္ခါရခန္ဓာထဲမှာအကျုံးဝင်တဲ့အာရမဏပရိပါဒကအာယုံကို ဖြစ်စီတတ်တယ်ဆိုတဲ့ဒီတရားပေါ့ဒါကိုဦးဇင်းတို့ကသွားမှာဘာဖြစ်လို့ဒါကိုသွားမှာလဲဆိုတော့ခုနဝတိပရိပါဒကဝတိကိုဖြစ်စီတယ်ဆိုတာကဦးဇင်းတို့ဟိုးဝိညာဉ်နဲ့ခန္ဓာထဲမှာအကျုံးဝင်ခဲ့တယ် သူကဘာလဲဆိုတော့ပြင်သောရရဝဇနပြင်သောရရဝဇနတေတံဒီဝါဇနံတဲ့ဝတိပရိပါဒကမနတိကာရဆိုတာပြင်သောရရဝဇနရဲ့အမည်ပါပဲဆိုပြီးတော့ဒီလိုထာဂရကပြောတယ်နောကဇဝနပရိပါဒကမနတိကာရဆိုတာဒါမနောရဝဇနတေတံဒီဝါဇနံမနောရရဝဇန်ရဲ့အမည်ပဲတဲ့နောက်တကနတေဣဒအဓိပိဒာဒီနေရာမှာဒီနေရာမှာဆိုတော့ကိုဦးဇင်းတို့ကသင်္ကာရခန္ဓာတဲ့ကမနတိကာရကိုသွားနေတာ သင်္ခါရခန္ဓာကသင်္ခါရခန္ဓာတွေကမနတိကာကိုပေါင်းနေတဲ့အတွက်ကြောင့်ဒီနေရာမှာတော့အဲ့ဒီခုနဝတိပရိပါဒကမနတိကာရအမိရတဲ့ပြင်သောရဝဇံဇဝနာပရိပါဒကအမိရတဲ့မနောရဝဇံတို့ကိုအလိုမရှိအပ်ဘူးတဲ့မယူအပ်ဘူးတဲ့အဲ့တော့ဦးဇင်းတို့ကသင်္ခါရခန္ဓာထဲမှာအကျုံးဝင်တဲ့အာရမဏပရိပါဒကမနတိကာရကိုပဲဦးဇင်းတို့ကသွားကြတယ် အဲ့တော့အာရမဏပရိပါဒကမနာတိကာထာတိသင်္ခါရခန္ဓာထဲမှာအကျိုးဝင်နေဆိုတဲ့အတွက်ကြောင့်ဒကာကြီးတွေဒကမကြီးတွေဥစွာပထမတင်းညမှာစိတ်ဖြစ်မလားစေတသိက်ဖြစ်မလားဆိုတော့စေတသိက်ပါဗျာစေတသိက်ဖြစ်မယ်သင်္ခါရခန္ဓာထဲမှာအကျိုးဝင်နေတဲ့အတွက်ကြောင့်အဲ့လိုလေးနားလည်ရမယ်အဲ့တော့ဦးဇင်းတို့ဒီမှာပြောမဲ့မနာတိကာထာတိအဲဒီစေတသိက်ပေါ့မနာတိကာထာဘဒ္ဒဝေဒနာဒိညာစေရနာဧကကရဇီဝိဒိန္ဒရီမနတိကာလဆိုပြီးတော့ဒီတပ္ပစိတ်ကြသာတနာစေတသိက်ခုနှလုံးထဲမှာအကျုံးဝင်တဲ့ နတိကာရစေတသိက်လို့ဒါလိုနားလေရအဲ့လိုနားလေထားမှလည်းကိုကတကယ်ရှုတဲ့အခါကျတော့ကိုကကိုရှုရမယ့်တရားကိုသိတာပေါ့အဲမနတိကာရဆိုတာဒီဘယ်မနတိကာရမှမသိအာရမဏပရိပါဒကမနတိကာရမှမသိဝထိပရိပါဒကမနတိကာရမှမသိဇဝနာပရိပါဒကမနတိကာရမှမသိဆိုခဲ့ရင်လည်းပဲတခါကြီးတခါကြီးအမိတူတိုင်းလိုက်ပြီးတော့ရှုလို့တော့ဖြစ်ပါမလား မဖြစ်နိုင်ပါဘူးဗျာမဖြစ်ဘူးအမိတူတဲ့မနတိကာရအမိရာတိုင်းလိုက်ယူမယ်ဆိုကိုကဘယ်နာယူနေမှမသိဘူးအာသင်္ခါရခန္ဓာတွေကိုယူနေတာလားဟာအာဝိညာဉ်ရဲ့ခန္ဓာကိုယူနေတာလားဟာဆိုဒါမျိုးတွေမှားတတ်တယ်ဒါကြောင့်မလို့ဒီမှာကိုကိုပြပြလေးသိဖို့လိုတာပေါ့ကောင်းပြီအဲ့တော့ခုဒီနေရာမှာမနတိကာရအရာယူမှသည်အာရမဏပရိပါဒကမနတိကာရတဲ့ဗါတဲ့တော့အာရမဏပရိပါဒကမနတိကာရပါဗျာ အာရမဏပရိပါဒကမနတိကာရအဲ့တော့မနတိကာရဆိုတာမနတိကာရမနတိစိတ်၌သာဖြစ်စီတာပေါ့မနတိကာရအဲ့တော့မနတိကာရဒီကြောင့်မလို့အာရမဏပရိပါဒကောမနသမိန်ကရောတိမနတိကာရောတဲ့ဟောမနသမိန်ကရောတိစိတ်၌အာယုံကိုစိတ်၌ဖြစ်စီတတ်တာပဲအဲအာယုံကိုစိတ်၌ဖြစ်စီတတ်တဲ့အတွက်ကြောင့်ဒါကိုမနတိကာရလို့ခေါ်တယ်တဲ့အဲ့မနတိကာရဒီသူ့ရဲ့သဘောကဘလို့သဘောလက္ခဏာရှိလဲဆိုတော့ သောတာရဏလက္ခဏောသောဆိုတဲ့ထိုမနတိကာရတိဟောထိုမနတိကာရတိမှာတာရဏလက္ခဏောတံမယုတ်တရားစုကိုအာယုံတို့ရှေ့ကျူမောင်းနှင်တကဲ့သို့ဖြစ်စီတကဲ့ရှေ့ကျူမောင်းနှင်တကဲ့သို့ဖြစ်ခြင်းသဘောတဲ့အဲ့တော့သူကဒီမနတိကာရလေးရဲ့သဘောဒါကြောင့်မလို့ဦးဇင်းတို့ဒီအာယုံတွေကိုသိဖို့ဆိုတာဒီမနတိကာရကနှလုံးသွင်းမှုဆိုတာကလည်းအရေးကြီးတယ်အာယုံကိုဒီတံပယုတ်တရားတွေဆိုတော့ကစိတ်နဲ့ရှိမောရှိမဲ့စေတသိက်တွေကိုဒီအာယုံကို သူကယူတတ်ဖို့အတွက်ဒီမနတိကာလအရေးကြီးတယ်အဲနှလုံးသွင်းမှုမနတိကာလမရှိခဲ့ရင်တို့တကာကြီးတွေတကမာကြီးတခါလေးမှာအာယုံလေးအာယုံလေးကိုမိမိတို့ကဟိုမတိလိုက်တာမျိုးမရှိနိုင်ဘူးလားမတိတဲ့မတိနိုင်တာမျိုးရှိနိုင်ပါလေဖေဟာဒီမှာတို့တကာကြီးတကမာကြီးကိုတခါလေးတရားနာနေရင်းနဲ့ပဲဟောတခါလေးကြတော့စိတ်ကတရားတော်တရားနာနေတာပဲတခါလေးဘေးကိုရောက်သွားတာမျိုးမရှိဘူးလား ရှိနိုင်ပါတယ်ခင်ဗျာရှိနိုင်တာပေါ့ရောက်သွားဘေးကိုရှိရောက်သွားတာမျိုးရှိနိုင်တဲ့အခါတခါလေးစကားကုန်းလေးတစ်ခွန်းလောက်ပြီးလို့တခါလေးပြန်မိလိုက်လို့ကြည့်တို့တခါကြီးတခါကြီးတခါလေးမှာဘာပြန်မှမသိဘူးဘာပြန်မှမသိဘူးဆိုတာဘာပြောချင်တာလဲဆိုတော့နှလုံးသွင်းမှုကဘေးရောက်သွားတာဟုတ်လားအဲမနတိကာလမရှိတာပေါ့မနတိကာလမရှိတော့ဘာမှမဖြစ်ဘူးဆိုတော့မတိလိုက်ဘူးဟိုတလောကဦးစင်းဒီမနတိကာလအကြောင်းပြောဖို့ ਨੇ ဆက်ဆက်လို့ပေါ့လေအခုမှမနတိကာလရောက်တာဟိုတလောကဦးစင်းပြောခဲ့သလိုပဲ အဲ့ဒါဟိုတခါကြီးတွေပြန်ပြီးတော့ပြောမှာပေါ့ဦးစင်းဒီမှာကြောင်းမှာအုံမောင်းကြီးရှိတယ်မနေ့ဆို3နာရီခွဲညဆိုရင်ဘုရားဝတ်တဲ့ခါနေအဲ့ဒါ4နာရီ9နာရီ45 6နာရီဘုရားဝတ်တဲ့တော့9နာရီ45တုံးခောက်တာဒီတုံးတန်ကြီးဟိုသုံးလေးရွာကတခါလေးကြာလာရွာနီး60အကုန်ကြာတဲ့တုံးကြီးအဲ့အဲ့တုံးနဲ့တခါလေး10ပြီ15ပြီလောက်မှရှိတယ်ဦးစင်းကကန်းကော်ပင်လေးတွေအတန်းလိုက်ကလေးတွေအဲစိုက်ထားကြတော့အဲ့ကန်းကော်ပင်လေးတွေကိုတခါလေးအဲ့ဒါဟိုမြေတင်းနေတယ်ကပ်ပြရက အဲ့တုံးကြီးခောက်ဆိုတာသူကမသိဘူးတဲ့ဒဂိုက်တွေစဉ်းစားကြည့်အဲ့ဒါခောက်တာလေဦးဇင်းတို့ခောက်တာကဟိုခဏလေးတစ်ချက်တစ်ချက်နဲ့ခောက်တာမဟုတ်ပထမဦးဆုံးတုံးကိုတုံးတုံးတုံးတုံးတုံးတုံးတုံးတုံးနဲ့အတီပေးတဲ့အနေနဲ့ပေါ့ခောက်လိုက်တယ်ပြီးတော့နှစ်ချက်တရွဲစီ24ပစ္စည်းဆို24ချက်ဟေတုပစ္စည်းရောအာရမဏပစ္စည်းရောနှစ်ချက်တရွဲအဲတော်လေးကြတော့မှအဓိပတိပစ္စည်းရောအနန္တရပစ္စည်းရောနှစ်ချက်တွဲနှစ်ချက်တွဲခောက်လိုက်တာဘယ်နှချက်ခောက်လိုက်တော့12ခောက်ပါဗျာ အဲ12ကောင်24ချက်ခောက်လိုက်တယ်အဲ့24ချက်ပြီးတော့ပြီးပြီလားဆိုတော့24ချက်လည်းပြီးတော့တခါလဲတုံးသိမ့်တဲ့အနေနဲ့တုံးတုံးတုံးတုံးတုံးတုံးတုံးဆိုပြီးအဲ့ဒါကိုလည်းတော်တော်ချီချီလေးခောက်လိုက်တယ်ပြီးပြီတုံးတက်ပြီလို့ဆိုတော့မှနေအလိုက်ဥမာဆိုရအောင်ဒီနေ့ကတနင်္ဂနွေနေ့ဆိုတစ်ချက်တနင်္လာနေ့ဆိုနှစ်ချက်အဲအင်္ဂါနေ့ဆိုသုံးချက်ဒီလိုခောက်တာအဲ့ဒီနေ့ကဦးသိန်းတော်မမှတ်ပြီပေါ့လေရေုံရဟိုတနင်္ဂနွေနေ့တော့မဟုတ်တနင်္ဂနွေနေ့ဆိုရင်တော့တစ်ချက်ပေါ့ကျန်တဲ့ကြာသပတေးတောက်ကြဗုဒ္ဓဦးလောက်ဆိုလို့ရှိရင်လင်းငါးချက်လောက်ခောက်တာပဲလीဒါပေမဲ့အဲ့ဒါကိုအိုက်ကပ်ပြကမသိလိုက်ဘူး ဟေးကပ္ပိယတုံးကောက်နေပြီသိရအောင်ဆိုတော့တုံးတယ်မကြသေးဘူးဗျာတုံးကောက်တာကို तू မသိလိုက်ဘူးပြောနေတာဗာလေနှလုံးမသွင်းဘူးသူ့အလုပ်ပဲ तू ကအာယုံဆိုင်နေရင်တခါလေးမှတခါကြီးတခါမကြီးဒီအဲတရိမမှုကူမမြင်ဆိုတဲ့သဘောပဲတရိမမှုကူမမြင်ဆိုတဲ့သဘောဒါတော့အဲ့ရည်ဒီအများကြီးနာနာကပ်ပြီးတော့ဆယ်ပေလောက်အတွင်းမှာခောက်နေတဲ့ဟာကိုဒါမသိလိုက်ဘူးဆိုတာအဲ့လိုပဲဒါမနတိကလာဒီမှာအဲ့ဒီတံပယုတ်တရားတွေပေါ့ နမျိုးတရားတွေကိုအာယုံကိုစီရင်တတ်တယ်အာယုံဘောကိုတင်းပြီးတယ်အာယုံကိုရှက်ယူမောင်းနေတယ်ဆိုတဲ့သဘောပေါ့အဲ့တော့ဒီမနတိကာရမရှိဘူးဦးဇင်းတို့ကအာယုံကိုမတိတတ်ဘူးမတိတဲ့သဘောရှိတယ်ဒါကလေးမှလည်းကြောင့်မလို့နောက်တကဦးဇင်းတို့ဒါကလေးဟိုခရီးသွားရင်ပဲဖြစ်ဖြစ်လမ်းမှာအပေါင်းအသင်းမိတ်ဆွေတွေဟိုတွေ့လိုက်တယ်ဖြုတ်ကလေးပြက်ကလေးဒါကလေးသွားရင်းနဲ့မြင်ခရီးရင်ဆိုင်မှာတွေ့တတ်တယ်တွေ့တတ်ပေမဲ့ဒါကလေးကိုကသတိထားမိလိုက်တာရှိသလိုသတိမထားမိလိုက်တာရောမရှိဘူးလား ရှိနေပါတယ်ဗျာရှိတာပဲဒါကလည်းသတိမထားမိတာမှဘလောက်ဒီဆိုးလဲဆိုကိုကိုလှမ်းပြီးတစ်ဖက်ကခေါ်တာတော့မှကိုကမကြားလိုက်ဘူးအဲ့ဒါကပြဿနာပဲဟုတ်ပလားဒေတာသွားရင်လာရင်နဲ့သတိမထားမိလို့နှုတ်မဆက်လိုက်ရတာကိစ္စမရှိပေမဲ့တစ်ဖက်ကလှမ်းခေါ်တာကိုပဲကိုကတတိနှလုံးကမသွင်းမိလို့မကြားလိုက်လို့ရှင်အဲ့ဒါပိုးပြီးတော့အဲ့ဒါပြဿနာကမကြည့်ဘူးလားကြီးနေပါတယ်ဗျာအဲကြီးနိုင်နေအဲ့ဒါတကားတဲ့မာနာကြီးသလိုလိုအဲတစ်ဖက်ကထင်းသွားတာစိတ်ထဲမှာနော်အဲ့တော့ဓာတိမနတိကာရဒါကိုပြောတာသူကအာယုံပေါ့ ပြထာအဲ့တော့သောသာရဏလက္ခဏောတဲ့ဟော သောသာရဏလက္ခဏောသောဒုမနတိကာရစေတသိက်ဒီဒါသင်္ခါရခန္ဓာထဲမှာအကျုံးဝင်လို့မနတိကာရစေတသိက်လို့ဒီလိုပြောတာသောဒုမနတိကာရတိတမ္ပယုတ်တရားတို့ကိုအာယုံတို့ရှေ့ရှုမောင်းနှင်တကဲ့သို့ပြေးစီတကဲ့သို့ဖြစ်ခြင်းသဘောတဲ့ဒါသာရဏတော့သူ့ကိုဗာလိနဲ့ဥပမာပေးထားလို့ဆိုတဲ့အခါကျတော့ယထာဒိန်လို့ပေါ့အဲယထာဒိန်ကတကားတဲ့အဲ့ဒါဒီယထာကိုပေါ့မှမြင်ထားပြီဆိုကြပါစို့ အဲမျက်နှာကောင်ရှင်တက်ပြီးမောင်းတယ်ဆိုသူတို့ကိုတခါတည်းတခါတည်းတောက်လျှောက်ဒီလမ်းကြောင်းပေါ်ရောက်နေအောင်မောင်းပေးနေတာမောင်းနှင်ပေးနေတယ်လို့ပဲဒီမနာတိကာလလေးရအဲ့တော့တံပေတရားတွေကိုအာယုံကိုရောက်အောင်ရှေ့ရှုမောင်းနှင်ပေးနေတဲ့သဘောလက္ခဏာဒီအဲ့ဒါမနာတိကာရရဲ့သဘောလက္ခဏာပဲ အဲ့တော့ဆိုကြပါစို့တကယ်ရှုွက်ကြလဲထို့တူပဲမိမိကစေတခဏတစ်ခုကိုဖန်ကြည့်လိုက်တယ်အဲ့စေတခဏတစ်ခုတွင်မှာအတူရှင်နဲ့သွားတဲ့ဒီမနတိကာရဆိုတဲ့စေတသိက်ကလေးကိုမိမိကနားလည်ရင်သူ့ကလက္ခဏာကိုဟိုဟိုရှုပွားသုံးတတ်တော့မယ်ဆိုသူ့ကိုကြည့်တတ်လို့ရှိသူဒီဒီတံမြုပ်တာဓမ္မအမိရတဲ့သူနဲ့အတူတကွရှင်တွဲပြီးဖြစ်တဲ့ဒီစိတ်စေတသိက်တွေကိုသူကအာယုံပေါ်ကိုရှေ့ရှုမောင်းနေနေတယ်အာယုံကိုယူအောင်ပေါ့ရှေ့ရှုမောင်းနေပြီးနေတယ်လို့ဒါလိုနားလည်ရမယ်အဲ့ဒါလိုလေးနားလည်ပြီးမှသောတာရဏလက္ခဏောဒါလိုရှုရတာအဲ့သို့မဟုတ်လဲဗမာလိုလေးဆိုလို့ရှိရင် တံမြုပ်တရားတို့ကိုအာယုံတို့ဖြောင်းဖြောင်းမှတ်မှတ်သွားစီခြင်းမောင်းနှင်ပေးခြင်းတဘောအဲ့တော့မြန်မာလိုကတော့နည်းနည်းလေးရှိတယ်ဗမာလိုအဓိပ္ပာယ်လေးနားလည်ပြီးဟောပါဠိလိုလေးဆိုရင်တော့ပိုတိုတာပေါ့သောဒါရဏလက္ခဏောတစ်ချက်ဒါလက္ခဏာယူလိုက်တယ်ပြီးတဲ့အခါကျတော့မှသူကလုပ်ငန်းကိစ္စကိုယူမယ်တံမယုတ်ဒါနအာရမဏေတံပယောဇနရတောတံပယောဇနတချို့နေရာမှာတော့တံယောဇနရတောလို့လည်းဒါဟိုရေးတာပေါ့နော်အတူတူပါပဲ တံပယုတ်ဒါနအာရမဏိတံပယောဇနာရတောဘာပြောတာတော့တံပယုတ်တရားတို့ကိုအာယုန်နဲ့ရှင်းဆက်ပြီးတယ်ခုနအတိစိတ်နဲ့တကွာရှင်မောရှင်မဲ့စိတ်စေတသိက်တွေရှိတယ်အဲ့ဒီစိတ်စေတသိက်တွေကိုဒီမနတိကာရာလေးကအာယုန်နဲ့သူကဘာလုပ်ထားတုံးဆိုတော့သူကရှင်းဆက်ပြီးတာပဲတံပယောဇနာရတရှင်းဆက်ပြီးတာအာယုန်ကိုရောက်အောင်သူကသူကရှင်းဆက်ပြီးလိုက်တာသူကဆက်ဆက်မှုမရှိလို့ရှိရင်ခုနပြောတဲ့အာယုန်ဒီဘလောက်ပဲထင်ရှားထင်ရှားကိုကဒီအတိအတိဟိုမတိလိုက်တာပေါ့တံပယုတ်ဓမ္မတွေကမတိလိုက်တော့ဘူးဒီလိုဖြစ်တယ် ဒါကြောင့်မို့လို့အဲ့လိုပဲကွာသူလုပ်ငန်းကိစ္စကိုကိုတကယ်ရှုတော့မယ်ဆိုရင်ခုနစေတကနာတစ်ခုညံမီတဲ့စေတကနာတစ်ခုကိုဖန်ကြည့်မယ်အဲ့မှာရှိတဲ့ဒီမနတိကာရာလေးကိုမိမိကရှုထားပြီးအော်မနတိကာရာရဲ့လုပ်ငန်းကိစ္စကိုညံတဲ့စင်ကြီးနဲ့စင်ကြီးနဲ့ကဒီမနတိကာရာကခုနသူနဲ့ရှင်မောရှင်မဲ့နန္တရားတွေကိုအာယုံနဲ့ရှင်ဆက်ပေးနေတယ်ဒါလေးကိုကြည့်ပြီးတော့မှဟော ပါဠိလိုလေးဆိုလေးရှိတယ်ပဲသူကဘယ်လိုရှိမလဲတံပယုတ်တာနံအာရမဏိတံပယောဇနာရတောတစ်ချက်ရှိတယ်တံပယုတ်တာနံအာရမဏိတံပယောဇနာရတောဟောသုံးမလို့ရှိတယ်ပဲမြန်မာလိုလေးနားလဲမြန်မာလိုလေးရှုကျင်တယ်ဆိုလေတံပယုတ်တရားတို့ကိုအာယုံနဲ့ရှင်းဆက်ပြီးခြင်းလုပ်ငန်းကိစ္စဟောဒီလိုလေးတစ်ချက်ရှုဟောပြီးတဲ့အခါကျတော့မှသူက သူကိုဆင်ញင်တဲ့အခါညံမှာဘလို့ရှိရှုထင်လာနိုင်တော့ဆိုတော့အာရမဏဘိမုခအာရဘရအာရမဏဘိမုခဘာဝပြစ္စုပ္ပတ္ထာနောအာရဘအာရမဏဘိမုခဆိုတော့အာရအာယုံကိုရှိရှုတာဒါကြောင့်မလို့အာယုံဘက်သို့ရှိရှုမျက်နှာမူတတ်တဲ့သဘောတရားအဲ့တော့သူကအာယုံဘက်ကိုရှိရှုမျက်နှာမူတယ်သူ့ မနာတိကာရဆိုတာဘယ်လိုသဘောရှိလဲမနာတိကာရဆိုတာဘယ်လိုသဘောရှိလဲစင်ကြီးနေတယ်စင်ကြီးနေတယ်စင်ကြီးနေတဲ့သူတော်ကောင်းတယောက်တည်းတဏ္ဍာမှာဩမနာတိကာရဆိုတာအာယုံကိုရှေ့ရှုမျက်နှာမူနေတဲ့သဘောပဲလို့ဒီလိုညံထဲမှာထင်လာတယ်ဟုတ်တာပေါ့သူကအာယုံဘက်ကိုရှေ့ရှုမျက်နှာမူနေလို့တောင်သူနဲ့တကွရှင်မောရှင်မက်တံမြုပ်တရားတွေကဒီအာယုံကိုယူနိုင်တာဒီအာယုံကိုသိနိုင်တာဒီအာယုံနဲ့ရှင်ဆက်နေတာပဲဒါကြောင့်မလို့သူကအာယုံကိုမျက်နှာမူခြင်းသဘောဗါတဲ့တော့အာယုံဘက်ကိုမျက်နှာမူခြင်းသဘောပါဗျာ အဲ့တော့အဲ့ဒါလေးကိုလည်းမိမိကတကားတဲ့ညာလေးနဲ့ဆင်ញင်းပြီးတော့မြန်မာပါဠိလိုလေးဆိုလည်းပဲအာရာအာရမဏဘိမုခဘာဝပြစ္စုပတ္ထနောဟောမြန်မာလိုစီလို့ရှိလို့ရှိတယ်ပဲအာယုံဘက်သို့ရှေ့ယူမျက်နှာမူနေခြင်းသဘောဟောဒါတစ်ချက်ဟောပြီးတဲ့အခါကျတော့မာသူကနီးစွာသောအကြောင်းမနတိကလည်းနီးစွာသောအကြောင်းဆိုတဲ့အခါကျတော့အာရမဏပဋ္ဌာနာလေဟော အာရမဏအာယုံကနီးစွာသောအကြောင်းပဲသူကအာယုံရှိမှဒီမနတိကာရသင်္ခါရခန္ဓာထဲမှာအကျုံးဝင်တဲ့မနတိကာရလေးက သူကအာယုံဘက်ကိုရှိရှိလို့ရတာအဲ့တော့သူဖြစ်ပေါ်လာတာပေါ့အဲ့တော့သူဖြစ်ဖို့ရနီးစွာသောအကြောင်းကိုပြောပါဆိုရင်အာယုံပဲဗါတဲ့တော့အာယုံပါဗျာအဲ့တော့တို့တို့ပဲအဲ့ဒီမနတိကာရကိုမိညံမိလိုက်တဲ့စေတခဏတစ်ခုတွင်မှရှိတဲ့မနတိကာရစေတသိက်ကိုဖမ်းပြီးတော့မိမိကညံနဲ့ဆိုင်တာပြီးတော့သူကနီးသွားသောအကြောင်းကိုစင်ကျင်လိုက်စင်ကျင်လိုက်တဲ့အခါဩအာယုံကသူကနီးသွားသောအကြောင်းပဲလို့ဒီလိုနားလည်လေးရနေပါဠိလိုလေးအာရမဏဗရဒ္ဌာနောသို့မဟုတ်မြန်မာလိုလေးအာယုံဒီနီးသွားသောအကြောင်းဒီလိုလေးစင်ကျင်ပြီးတော့ ပွားများတယ်ဒါဆိုရင်ဒါမနတိကာရကိုလည်းလက္ခဏာတတပြစ္စုပတ္ထံပဋ္ဌာန်အပြင်မိမိတို့နားလည်ပြီလို့ဒီလိုသဘောပေါက်ရမယ်ကောင်းပြီအဲ့တော့တကယ်လက်တွေ့ရှုခွင့်မှာလည်းထိုကဲ့သို့သောယနေ့ဟောခဲ့တဲ့ဇီဝိဒိနေလေးနဲ့မနတိကာရကိုတကယ်သူကသဘာဝလက္ခဏာပြီးတော့သူတို့ရဲ့လုပ်ငန်းကိစ္စသူတို့ကိုစင်ကြီးတဲ့ကညံမရှိချူထင်လာပုံအချင်းအရာဟောပြီးတဲ့ခါကျသူတို့ရဲ့နှီးစွာသောအကြောင်းတွေကိုမိမိတို့ကရှုပွားသုံးသပ်နိုင်ပါမှမိမိတို့သည်တဲ့ဒါ ရမတ္ထတရားဒီကိုတမာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ထွန်းပေါက်သိမြင်နေလို့ဒီလိုနားလေသဘောပေါက်ရမှာဖြစ်တယ်ဒါကြောင့်မလို့ယနေ့ကစတို့တရားနာပရိဒတ်ပေါင်းသူတော်ကောင်းတွေဒီပရမတ္ထဓမ္မအမိရတဲ့ထိုသင်္ခါရခန္ဓာမှာအကျုံးဝင်တဲ့တရားတွေတကွာအလုံးသောခန္ဓာ၅ပါးပရမတ္ထဒန္တာတွေကိုလက္ခဏာရတ္တပြစ္စုပ္ပတ္တံပရဒံအပြင်သိအောင်မြင်အောင်ကြိုးစားပွားများအထုတ်နိုင်ကြကုန်ရာတည်း Thadu, thadu, thadu bapya.